နေကိုတို့ဒီမန္တနာရေးမှာကုသတရားအထုံနေတဲ့ယောဂီများအတွက်အချိန်ရတော့ဟိုလည်းဒီမှာနေတဲ့ဒီမှာ9ရက်ပဲရတာနော်9ရက်ပဲရတော့မက်ဖန်ဆိုလဲတိတ်နမှုပွဲရှိနေသေးတော့ရတဲ့အချိန်လေးမှာပဲယောဂီတရားစစ်ပြီးတရားဟောပေးရတော့လေအဲကျွန်တော်တို့ပရိပတ်တိလုပ်ငန်းဆိုတာလည်းပဲပြောမလဲဆိုတော့ပရိပတ်တိအလုပ်ကိုလုပ်ကြတဲ့ပုဂ္ဂိုလ်များလည်းပြင့်ဖိနေတော့ အဲရှင်မတို့ခီးတဲ့နေနဲ့တကယ်ပြောမှဆိုရင်တော့သာသနာ့ကဘုန်းကြီးတွေရမှာပေါ့လေဒီနေ့စာဝနှစ်ဝသုံးဝချပြီးတော့ဒီနေ့နားချိန်နေအများကြီးပေါ့နော်အဲနှစ်ဝသုံးဝလောက်ချပြီးတော့ကျန်တဲ့ချိန်လေးတွေသူတို့ကိုပိုင်ချိန်နဲ့နေရာဒီကျောင်းမရဲဆိုလို့ရှိရင်လည်းပဲနှစ်လလောက်လောက်ဝနှစ်လလောက်ချိန်ရတာပေါ့ဒီမဲ့ပြိပတ်တိလုပ်ငန်းဆိုတာတော့မင်းတို့ဒီနေ့ပတ်လုံးလဲနေတာပါနော်နားရလို့မရှိပါဘူးတချို့တော့ပြိပတ်တိသာသနာရေးတာဆိုတော့မြန်ဘုန်းကြီးတွေ နာနာနေနေရဘလို့နဲ့ထင်လာတော့မသိဘူးနော်ဆိုပြီးကြတဲ့ဘုံတို့ဒါနှစ်ကဆိုလို့ရှိရင်လည်းပဲဘာမဆိုခင်မှာဆိုလို့ရှိရင်လာဦးမှာနှစ်ပတ်ထိုင်းမှာဆိုနှစ်ပတ်ကတနေရာနှစ်လတနေရာပေါ့နော်စုစုပေါင်းဆိုရင်ရှင်ဗျာလာဦးမှာနှစ်ပတ်ထိုင်းမှာနှစ်ပတ်ကတနေရာနှစ်လတနေရာဆိုတော့85ရက်ပေါ့လေရက်စက်တိုက်တရားဟောလောကီတွေလည်းပဲ နှစ်လတရားစခန်းလုံးမှာဆိုရင်ထိုင်းမှာဆိုရင်ယောဂီ60 65ဦးလောက်ရှိတာပေါ့66နဲ့60 65လောက်ရှိတော့သူတို့တရားစစ်ပေးရကတရားဟောတဲ့ခါကျလဲရှင်သာတော်အင်္ဂလိပ်လိုဟောတော့ဒါတကယ်ပြန်ကထိုင်းနေပါရိပတ်တာလည်းနားမလည်တဲ့ခါကျတော့နေဆုံးစားပြီးလည်းမနာပါဘူးလေတကယ်ပြန်လာပြီးတဲ့ခါကျဟောမဲ့တရားမေးတော့သူကြိုဟောရတော့ဘာလို့ပါဠိလိုအင်္ဂလိပ်လိုကြိုဟောပြီးတော့ခါကျညနေ6နာရီကျော်သွားဟော တရားစစ်တာလည်းမနေ့၈နာရီနေပြီးတော့10နာရီလောက်10နာရီဝယ်ဒီပါလောက်ဆက်ရတော့မနေ့ပိုင်းနေ့လေခင်းပိုင်းဆိုရင်2နာရီလောက်ကနေ4နာရီခွဲလောက်ဒီဆက်ရတော့ယောဂီတွေတခါလဲ60 65လောက်ချို့နေရာတွေလည်း80လောက်ရှိတော့လေအခါကျတော့အထိုင်းဆရာလေးပါတော့ထိုင်းဆရာလေးလည်းခွဲစစ်ခိုင်းတာတော့လာလို့တော့တို့ရရှိတော့လေတော့တရားတရားစစ်ပြီး75လောက်ပြီးတော့ဗမာပြည်ပြန်ရောက်ဗမာပြောတော့လည်းပဲ ဝါရွန်းကာလမှာယောဂီက60လောက်ရှိတော့နိုင်ငံသားကြီးက85ဦးပြည်တွင်း15ဦးပေါ့လေအလုံး60လောက်ရှိတော့သူတို့တခါတရားစစ်တရားဟောတာဘာသာလဲ9မျိုးလောက်နဲ့ပေါ့တခါတည်းတရားတစ်ပုဒ်ကို9မျိုးလောက်နဲ့ဟောရတာတရားစစ်ရတာဆိုတော့ဝါရင်3လလည်းပဲတခါတည်းတရားစစ်တရားဟောရတဲ့အချိန်လေးကိုယ့်အကိုတရားနှလုံးသွင်းတရားရှုမှတ်ဒါကထင်ပြီးတဲ့ပြောင်ယောဂီရရှိနေတယ်ပေါ့နော်တခါလေယောဂီတွေတရားစစ်တရားဟောပြန်တော့ကထင်ပြီး သခင်ပြီးတော့ဒီသကုံးကြီးကတရားစခန်းပွဲသွားခုနှစ်ရက်အိမ်မှာတရားဟောတရားစစ်ပြီးတော့အဲ့ရနေပြီးတော့ဗီယက်နမ်သွားဗီယက်နမ်မှာလည်းပဲဓမ္မတဏီယာယောဂီတရားရှိသလောက်ရှိတာဟုတ်ဆယ်ရက်တရားစခန်းပွဲတရားစစ်တရားဟောအဲ့ဆယ်ပြီးတော့လည်းကနောက်တဏီယာရှိလို့ဆိုနှစ်နှစ်ရက်တရားစခန်းပွဲမှာယောဂီတရားလောက်ရှိနေရဆိုတော့လေတရားတော့မစစ်တော့တရားပဲဟောပေးရအောင်နော် အဲ့မှာတကတနေရာတရားဟောပင်လို့တကသွားပြီးခေါ်တော့အဲ့မှာနေတဲ့နှစ်ပတ်လောက်နှစ်ပတ်လောက်ကလည်းရက်ပြည့်ပေါ့လေနောက်တကနောက်နေ့တော့ထိုင်ဝမ်ရောက်သွားတော့နော်ထိုင်ဝမ်ရောက်သွားတော့နောက်ရက်ကျတော့ဒါတရားဆက်လိုက်တဲ့ယောဂီတရားရ40တရားစခန်းပွဲမှာဆိုတော့ယောဂီ49ယောက်ပေါ့စပြီးတော့တရားစစ်တရားဟောဆယ်ပြည့်တော့တချို့ယောဂီအတွက်တချို့ယောဂီပြန်ဟောလာတော့ပုံမှန်ဖြစ်တော့40 45ယောက်လောက်ကို40 40တရားစခန်းမှာစုစုပေါင်းတော့ ဝင်လိုက်ထွက်လိုက်နဲ့ဆိုတော့တရားစကားမပြီးတော့ရက်40ပြီးတော့လေ90 95လောက်ပေါ့အဲ့ဒီမှာတကပဲရက်40ပြီးတော့နောက်တနေရာနှစ်ပတ်ပြီးတော့ရွှေ့တော့နောက်တနေရာကညနေပိုင်းတို့တရားစကားမဖွင့်တော့တကသူတို့လုတ်ပေးတရားဟောပြီးအဲ့မှာက10ရက်တရားစကားမဖွင့်နောက်တနေရာပေါ့ယောဂီတွေကတရားစစ်တရားဟောနောက်တနေရာတော့ယောဂီ26 28လောက်ရှိအောင်လုံးနှစ်တကူနဲ့ကျုံနေအောင် အဲ့ဒါလေးကဆယ်ပြီးတော့နောက်တဲ့နေရာကိုးရတယ်ပေါ့လေနောက်တဲ့နေရာကိုးတော့ခုနှစ်တရားစကံဘုရားယောဂီ85လောက်ရှိတယ်85လောက်တရားစစ်တရားဟောတယ်တကယ်ပြန်ကြီးတယ်သူများယောဂီတွေ85လောက်တပြီးတော့ထိုင်ခဲ့တာခင်းကိုပူပြီးတော့လှုပ်လိုက်ရတာအဲ့ဒါနဲ့သူပြောပြသွားတော့လေကဲတကယ်ပြန်တကယ်မင်းကပြောတော့လေဘုံကလည်းပြောရသေးတာပေါ့ခါရီရဲ့ဒီမှာပြန်ပြီးတော့ခုအိမ်ပြန်သွားလို့ရှင်နားရင်နားမဘုံကခုရဲပြန်သွားတယ်ဆိုရောက်ရစ်တယ်ရောက်ယောဂီတရားစစ်တရားဟော တကြောင်မှရှိတဲ့ကိစ္စတွေဆောင်ရွက်ပြီးတော့ဘုံမှာဆက်ရှင်းနေကြလို့ချင်းပြန်ထွက်ပြီးထိုင်းမှာဆေးတရားတစ်ခါမှတစ်ခုရှိတယ်အဲဒီမှာတရားစစ်တရားဟောထိုင်းရပြီးတော့နောက်ကျတော့ဘင်္ဂလားဒေ့ရှ်ပြန်သွားအဲဒီမှာလည်းဆေးတရားတစ်ခါမှ၃ခုလောက်ရှိတာဘူးအဲဒီမှာတရားစစ်တရားဟောပြန်လာတဲ့ကမြန်မာနေ့တခုတရားတစ်ခါပွဲမြန်မာနေ့တခုတရားတစ်ခါပွဲပြီးတော့ကလာဦးပြန်သွားပြီးဘုံဘုံမှာတကယ်ကိုလည်သွားတာဒါမှမဟုတ်ဘုံတော်တော့သာသနာအကျိုးနဲ့ယောဂီတွေလည်းပဲတကယ်ကိုတောင်းတောင်းတတတယ်မလို့ပြပနိုင်ငံတွေမှာခုတော့ ဒီဒါနသီလဘာဝနာလေးဆောင်ရွက်နေကြတဲ့ခါကျတော့အဲတော့ဒါနပြုကြတဲ့သီလဆောက်တည်ကြတဲ့ကိုလေဘာဝနာတရားပွားများအထောက်ဖို့ကြတော့ဘုန်းကြီးရှာဖို့အလုံးမတန်ခက်လာတဲ့ခေတ်ခေါ်တော့ဘာကြောင့်လဲဆိုတော့ဒီဘုန်းကြီးတွေတော်တော်များများပရိယတ်တိနဲ့ပဲမှု့လို့ရတာဘူးမြန်မာနိုင်ငံမှာပရိယတ်တိဘုန်းကြီးတွေတော့အများကြီးရှိတာဘူးနော်ပရိယတ်တိအကျော်မော်တွေဘွဲတွေမျိုးမျိုးရတာစာရေးတက်တာသူတို့ကပရိယတ်တိတက်တဲ့ခါကျတော့ဘုန်းကြီးတွေကိုစာမွဲစာလောက်ပဲသင်ပေးနေတာပေါ့လို့ဘုန်းကြီးတွေစာမွဲစာသင်ပေးတဲ့ပရိယတ်တိ တံပွဲတွေဝင်ဖို့အတွက်သင်ပေးတယ်အဲ့ဒါနဲ့ပြည်တိလုပ်ငန်းဆိုတော့ဒါမဲ့လို့သာသနာမှာအခုတော့လည်းပဲဗုဒ္ဓသာသနာဆိုတော့ပွင့်လင်းလာတဲ့ခါကျနိုင်ငံကြီးတော်တော်များများမှာလည်းပဲဗုဒ္ဓသာသနာစိတ်ဝင်စားတဲ့ပုံကိုယ်ကြီးများလာတာဟုတ်များလာသူတို့နိုင်ငံလည်းဒါနပြုသီလဆောက်တည်ရတာလို့ဖြစ်တာလေသို့တော်လည်းဘာဝနာတရားပွားများအထုတ်ခြင်းတဲ့ပုံကိုယ်ကြီးများလာတော့ဘာဝနာတရားပွားများအထုတ်ဖို့ကျတော့ရိုးရိုးတရားဟောတာလို့လည်းမဟုတ်ဘူးမြန်မာနိုင်ငံမှာတော့လည်းဓမ္မဂရိကတွေရှိတာအောင်နော် မြန်မာနိုင်ငံမှာရှိတဲ့ဓမ္မဂရိကတွေကတော့သူကတရားတော်ပွဲဟောပြီးတော့ပြီးသွားတာကိုတရားစစ်တာလည်းမရှိဘူး။ဟိုဘာမှဘာလည်းမရှိတဲ့ခါကျတော့ဓမ္မပလင်ပွားနေပြီးတော့တနိုင်နှစ်နိုင်လောက်ဟောပြီးတော့ပြီးသွားတယ်။ရှင်မြတ်တို့ကတော့တရားဟောတာတက်တက်မဟုတ်ဘူး။ရှင်မြတ်တို့တရားစကားမလုပ်တယ်ဆိုရင်သူတို့တရားဟောပေးရသေးတယ်။တရားစစ်ပေးရသေးတယ်။ယောဂီတွေနဲ့ပြန်တွေ့ပြီးတော့ကိုကစာသိလောက်နဲ့သိထားအောင်နဲ့တရားဟောတတ်မှလည်းမရဘူးပေါ့လေ။တကယ်ယောဂီတွေပြန်တက်ပြီးတဲ့ခါကျတော့တက်ပေးနိုင်တဲ့တရားရဲ့အတွေ့အကြုံတွေလည်းရှိတော့ဆိုတော့မြန်မာနိုင်ငံမှာတော့ဘုန်းကြီးတွေအများကြီးရှိတာပေါ့ တရားဓမ္မကတိလည်းရှိတယ်ဆရာတော်ဘုန်းကြီးလည်းရှိတယ်တရားပြနေတဲ့ပြည်တွင်းမှာလည်းရှိတာသို့တော်လည်းပြည်ပနိုင်ငံတွေတွားတဲ့ခါကျတော့ခုနကတို့ကသူတို့ကရိုးရိုးတရားနာတယ်မဟုတ်တရားပါအထုတ်ကြတော့ဒီတရားတွေကိုသူတို့ကတွဲပြီးတော့စစ်ပြဟောပြတဲ့ခါကျတော့ဟောတကယ်ကိုယ်တိုင်တွေ့လို့ရှိတဲ့ဘုန်းကြီးကတိတ်နာမရှိဘူးတော့ငါမရှိတော့ဒီဘုန်းကြီးတွေပဲလဲနာတယ်ဘုန်းကြီးရဲ့နဲလူပဲဒီနိုင်ငံတွေလဲနေတော့ကိုယ်ပြန်တော့ဘယ်လိုဗီယက်နမ်ဒီလိုပြန်လာမထေရမှာရှိပါသေးတယ် အဲ့မှာတော့လည်းပြောတာပါပဲရှင်များဖြစ်နေလို့ရှင်တို့ဒီနှစ်ခေါက်သုံးခေါက်လောက်ကြွပေးလာမှလို့ရှင်များလည်းမကြွနိုင်နဲ့ဘလုတ်မလုတ်ခဲ့ဘူးပေါ့နော်ဘာမှပြောပြခဲ့ဘူးလို့ဘာတစ်နှစ်တစ်ခေါက်လောက်ပဲရှင်များလည်းကြွနိုင်တော့နောက်တော့အီးမေးလ်ရောက်လာတာပါပဲရှင်များဖြစ်နေလို့ရှင်လည်းကြွပေးပါဦးနဲ့ဒီနေ့တစ်ခေါက်နှစ်ခေါက်လို့တရားစကားမသိရင်လို့ပြန်လဲရတယ်ရှင်များတော့မကြွနိုင်တော့ဘူးဒီနေ့တစ်ခေါက်ပဲဘာကြောင့်လဲဆိုတခြားကိစ္စတွေလည်းပဲရှိနေတယ်တော့ထို့တူပါလေဟိုထိုင်ဝမ်နိုင်ငံလည်းတူတူပဲပေါ့ ခုလိုရှင်များတော့နှစ်လပဲထမမှနေခွင့်ရတာနှစ်လအပြည့်စီတင်တာပဲနောက်တဲ့တနေရာလည်းပဲသူတို့တရားစခန်းမလုပ်ချင်လို့အရှင်များပြတဲ့နေရာတွေလည်းပဲကျွန်တော်ဖြစ်နေလို့ရှင်6လတည်းကျွန်တော်ကြွပေးတယ်ပါဝိပဿနာတရားပေါ့လေ6လတည်းကျွန်တော်ကြွပေးပါရှင်များလည်းရှင်းပြတယ်ရှင်များမှာအကုန်လုံးလက်ခံတာပြည့်နေတာ6လတည်းတနိုင်ငံနဲ့နှစ်ချိန်ပြန်လာဖို့ကတော့မလွယ်ဘူးထိုင်ဝမ်မှာတစ်ခါလာလို့ရှင်နှစ်လနေလို့ရတယ်အဲ့နှစ်လတော့ပုံမအပြည့်နေပြပါမယ်သူကအပြည့်နေပေးခဲ့ရပါဘူးနော်အဲ့တော့ ဒီလိုသာသနာပေါ့နော်သာသနာကြီးပွင့်ထွန်းလာတဲ့ခါကျတော့ဒါနသီလဘာဝနာလို့ဒါနပြုခြင်းတဲ့ပုဂ္ဂိုလ်တွေသီလဆောက်တည်ခြင်းတဲ့ပုဂ္ဂိုလ်တွေဘာဝနာတရားပွားများအလုပ်ခြင်းတဲ့ပုဂ္ဂိုလ်တွေလည်းခုတော့နိုင်ငံသေးသေးမှရှိလာတာပေါ့ဒီလိုမြန်မာနိုင်ငံတော့ဘုန်းကြီးဒါဘုန်းကြီးပေါင်းငါးသီလရှင်ပေါင်း၅သိန်းလောက်ရှိတယ်သို့တော်လည်းပဲဒီ၅သိန်းလောက်ပဲခုနလိုပါလို့သူကပြောဆိုပရိယတ္တိစာပေသင်ကြားခြင်းနဲ့ကိုယ်မြန်မာပြည်တွင်ရဟန်းတော်များတွေကိုဒါရဟန်းတော်တိရှင်သာမေသီလရှင်များကိုဒါပရိယတ္တိနဲ့သစ္စာချစာ စာသင်ပြီးတော့ဗလိဒီလုပ်ငန်းနဲ့တွားနေတဲ့ဆရာတော်များကတတိုက်နော်တခါတရားဟောတဲ့ဘုန်းကြီးများကလည်းတရားပဲဟောတာကိုသူကတရားတော့ဟောတာကတော့တက်ပြီးတော့တလက်တနိုင်ခွဲနှစ်နိုင်လောက်ပဲဟောပြီးတော့ဒါပြီးတော့တာလေဒါလည်းဓမ္မဂရိယလုပ်ငန်းဒါလည်းတစ်မျိုးပေါ့နော်တရားပြတဲ့ဘုန်းကြီးရတရားပြတဲ့ဘုန်းကြီးလည်းပဲတချို့လည်းပဲမြန်မာလိုပဲပြောတတ်ပြီးတော့အင်္ဂလိပ်လိုမပြောတတ်တော့လည်းပဲသွားလို့မရတဲ့ဘုန်းကြီးလည်းရှိတာပေါ့နော်အဲရှင်များတို့ကတော့အင်္ဂလိပ်လိုပြောတဲ့တရားလည်းပြနေတယ်ဆိုတော့ ဒီဒါနသီလဘာဝနာလည်းပြုလုပ်ရှင်တဲ့ပုဂ္ဂိုလ်များများလာတဲ့ခါကျတော့ဒီမှာခုနရှင်များခုပြောသလိုပါပဲတနစ်ပတ်လုံးဆိုတာနားရရဲ့ဆိုတာမရှိပါဘူးနော်တနစ်ပတ်လုံးနားရရဲ့ဆိုတာမရှိဘူးဒါပေမဲ့တခါတနစ်ပတ်လုံးလေပြီးတော့ပဲသွားနေတာနော်ခုဒီပြောင်းတဲ့ကောင်ခုယောဂီများသိတဲ့အတိုင်းပါနော်ရှင်များခုရောက်တဲ့9ရက်ကလေးမှာနေ့ရယ်နိုင်ညသားဒီတွင်နေပြပါလေအကုန်လုံးတရားအဲတရားစစ်ပြီးတော့ဒီနေ့တခါတရားဟောပြီးညနေလေပိုင်းကြတဲ့ကသူတို့အတုတ်တွေလည်းခွဲပြီးဟောပေးရတယ် နက်ဖန်ကျတော့တိမ်တုံပွဲရှိတယ်နောက်နေ့ကျတော့လည်းတိမ်ပနဲ့ချနောက်နေ့ကျရှင်မလည်းခီးပြန်ထွက်ပါလိမ့်မယ်အဲ့တော့တော့ဘာပြောလဲပြောတော့သာသနာနဲ့ကြုံတဲ့ခါမှာဒီလိုလည်းပဲတက်နေနေမှလည်းဒီလိုပံ့ပိုးပေးရတာလုံခြုံမဲ့စိတ်ကပီတိဖြစ်ရတာပေါ့အဲ့တော့ယောဂီများလည်းပဲရောက်လာတဲ့ခါမှာရှင်မတို့ခုရှင်မရှင်းပြတဲ့တိုင်ပေါ့နော်ရှင်မတို့ဆိုတာတကယ်ကိုအချိန်ကြီးပေးပြီးတော့လောက်ကြရတော့ကိုကတော့အားထုတ်အောင်တက်တက်ပဲဆိုတော့အားလုံးကလည်းရည်မိအပြည့်ဆုံး စသည်ပေါ်လေးဆရာသမားတွေလည်းညွှန်ပြထားတော့ကိုယ့်ဘက်ကတော့မပေါ့အောင်တော့အထုတ်ဖို့လိုတာပေါ့နော်မပေါ့အထုတ်ပြီးတော့ချိန်လေးတွေအကျိုးရှိအောင်အဲ့တော့ဒီနေ့ရတော့ဒီတော့ဓာရချိန်တနာရီလောက်ပေါ့နော်ဗြဟ္မအာနန္ဒတုတ်တာဗြဟ္မအာနန္ဒတုတ်တာဆိုတာတန်ယုတ်တနိကာယမာဝကပါဠိကလာတဲ့တုတ်ပါတော့နော်တန်ယုတ်တနိကာယမာဝကလာတာတဲ့တော့ခါတော်မှာရှင်နာကုရမေကြီးမြတ်စွာဘုရားတန်ချင်းကပ်ပြီးတော့မြတ်စွာဘုရားချင်းကပ်ပြီးတော့တဲ့မြတ်စွာဘုရားထိုင်ပြီးတဲ့ခါကျတော့ မြတ်စွာဘုရားကိုမေးတယ်နော်ရှင်ဘုရားတဲ့ဒီသစ္စာတရား၄ပါးပြည့်စုံမှုအတွက်ဘုဇ္ဇတရား9ပါးပြည့်စုံမှုအတွက်နော်ဒီဝိဒါဝမုဒ္ဒခေါ်တဲ့မဂ်မြန်ဖွညာနိဗ္ဗာန်ကိုရဖို့အတွက်တဲ့တခုရီတော့တရားပွားများဖို့အတွက်တခုရီတော့တရားဆိုရရှိပါသလားတဲ့ရှင်နန္ဒဒီလိုမိတာရှင်ဘုရားတဲ့သူပြောမေးလို့ရင်တော့သစ္စာတရား၄ပါးပွားများဖို့အတွက်အဲဒါကဘုဇ္ဇတရား9ပါးဖြစ်တော်မှုအတွက်တဲ့ မဂ္ဂနိဗ္ဗာန်ကိုရဖို့အတွက်သင်္ကြန်တခုလေးတော့တရားဆိုတာရှိပါသလားတဲ့ပွားများဖို့တခုလေးတော့တရားပေါ့နော်ဘယ်တရားကိုအထောက်အမှလဲသူပြောတာပေါ့လေသံဃာတော်ဗျာအာနန္ဒာတိစ္ဆန်တရား၄ပါးပြည့်စုံမှုအတွက်ဘုဇ္ဇတရား9ပါးပြည့်စုံမှုအတွက်မဉ္ဇဏ်ပူဇဏ်တွေပြည့်စုံမှုအတွက်တဲ့ခုလေးတော်တရားဆိုတာရှိတယ်တဲ့အဲ့ဒါရှင်ဗျာအဲ့ဒီခုလေးတော်တရားဆိုတာဘယ်တရားပါလဲဗျာခုလေးတော်တရားပွားများဖို့မြတ်စွာဘုရားအာနာပါနတိတမာရိအာနန္ဒာ ဧကဓမ္မောဘာဝေရောဘုလိကတောသတ္တရောသတိပဋ္ဌာန်နေပုရိပုရိန္တိတဲ့အာနန္ဒာတဲ့အာနာပါနတတိတဲ့နော်ဝင်လေထွက်လေဆိုတဲ့ဒီအာယုံကိုရှုမှတ်လို့ရှိရင်ပမာဏတဲ့ရှုမှတ်လို့ရှိရင်သစ္စာတရား၄ပါးဘုဒ္ဓတရား9ပါးမညာဘုညာနိဗ္ဗာန်လေတဲ့အလိုလိုတာပြည့်စုံသွားတာပဲအာနာပါနတတိဆိုတော့ပင်မအာယုံကိုရှုတဲ့ရှုရတာပါနော်ပင်မယုံနဲ့သုဒ္ဓရှိရတာတဲ့အာနာပါနတိဒီလိုကကိုဖောင်းတာပင်တာဘယ်လိုဖောင်းတာပင်တာနဲ့ ဒီဝင်လေထွက်လေနဲ့ဘာကွာလဲဆိုမှတ်တယ်လို့ရှိရင်တော့ဘာမှမကွာပါဘူးဝင်လေထွက်လေဆိုတာလည်းပဲဝါယောဓာတ်ကိုရှုတာပဲဒီလိုဖောင်းတဲ့ပင်နဲ့ဆိုတာလည်းဝါယောဓာတ်ရှုတော့အဲ့လိုပမာထက်ရှုလို့ရှိရင်တော့သီလတရား၄ပါးဘုဇ္ဇတရား9ပါးနဲ့မညာကုသနေပြည့်စုံရောအဲ့စဒအနာရီအနာပါဒသတိကိုဘယ်လိုပွားများမှာလဲဆိုတော့ခုဟိုဒီလိုတော့ပါဠိတွေတော့မဖတ်တော့ပါဘူးကျွန်တော်ပါဠိတွေဖတ်လို့ချင်းချင်းလည်းသိနေရတာပေါ့နော်တုတ်ကလည်းနည်းနည်းရှင်းနေတော့အာအနာပါနတိကိုဘယ်လိုပြပွားများမှာလဲဆိုတော့ တောရတဲ့သစ်ပင်ရဲ့အောက်နော်စိတ်ညာရက်တို့တဲ့ထိုင်ပြီးတော့စိတ်ညာရက်တို့သွားရောက်ပြီးတော့တမလင်ဝေထိုင်ပြီးတော့နော်မိမိရဲ့ခါးလေးကိုဆောင်းဆောင်ထားပြီးတော့တဏီလေးကပ်ပြီးတော့ထွင်လေဝဲထွက်လေရှုပါအဲ့လိုရှုလိုက်တဲ့ခါကျလို့ရှိရင်အဲ့မှာဝင်လေထွက်လေလေးတွေထွက်တာဝင်တာသိမယ်ရှင်ရှိတာသိမယ်တွေ့ရင်တို့တာသိမယ်နော်ဒါလည်းဒီဝင်လေထွက်လေလေးတွေတွေ့ရင်တို့တာရှင်ရှိတာပေါ့နော် ဒါလေးတွေသိမယ်တခါပြန်ကြတော့ဝင်လေထွက်လေတွေအေးချမ်းတာငြိမ်းချမ်းတာနော်ဝင်လေထွက်လေအစလေးစုံသိမယ်ဒါကတော့ခုဖောင်းနာပင်နာမှတ်တဲ့အခါမှာဘုန်းတော်ယောဂီမှာပါပြီးသားပါနော်ဖောင်းနာပင်နာထဲမှာပါတယ်တဲ့ဖောင်းနဲ့ပင်နဲ့လို့မှတ်လိုက်လို့ရှိရင်မမကလေးဖောင်းသွားတာပင်သွားတာရှည်သွားတာတိုးသွားတာခါရံကြလည်းလှုပ်သွားတာဒါလေးတွေကမျိုးမျိုးသွားနေတာခါကျဖောင်းနာပင်နာတွေကနူးညံ့သွားတာသေးသွားတာတိမ်မွေ့သွားတာတက်ရှူလေးတော့မွားသလိုဖြစ်သွားတာ အဲဒါဖောင်းမှုပင်မှုတွေအစာအုံးကိုထင်သွားဒါပြောတော့ပါပဲကိုယ်တရားစုတဲ့ခါကတော့ဘယ်ပြောမလဲဆိုတော့ဖောင်းမှုပင်မှုကိုအဲ့လိုလိုက်ပြီးရှာပြီးတော့မရှိတော့ဘူးမှတ်နေမှတ်တယ်ပဲပြောသူတွေ့သွားတာပါနော်ဝင်လေထွက်လေတဲ့ဖောင်းတာပင်တာရှုနေမှတ်တယ်ပဲရိုးတည်းရှုနေတာပါမှန်တော့ဒါဘာပြောလဲဆိုတော့ဝင်လေထွက်လေလေးိုးစားပြီးတော့ကစိတ်ကလေးကတ်တယ်ပြီးတော့ဝင်နေတယ်ထွက်တယ်ဆိုစိတ်လေးကဒါမှမဟုတ်ဝမ်းမိုက်မှာဖောင်းနေပင်လည်းကတ်ထားရင်ကတ်မိတာနဲ့အမျှပဲဖောင်းတာပင်တာလေးရရှိတာတွေ့မယ်တူတာတွေ့မယ် လှုပ်တာတွေ့မယ်တခါတည်းနဲ့မျိုးမျိုးသွားနေတာတွေ့မယ်တောင်းလိုက်သွားမယ်ဖြည်းဖြည်းလှုပ်တာတွေ့မယ်သေးတာတင်မွေ့တာတွေ့မယ်ပူတာအေးတာတွေ့မှာပေါ့ဒါပါဒါတွေပြောတာပါလို့နော်အဲ့လိုတွေ့မှာတဲ့အဲ့လိုတွေ့ဖို့တည်းဒါဒီရှုနေရတာပြောတာပါနော်ခါရံရလည်းပဲပို့ပြီးတော့ကြိုးစားပြီးတော့ရှုရတာဘာကြောင့်လဲဆိုတော့စိတ်ကကပ်မထားလို့ရှိရင်အဲ့ဒီမှာစိတ်ကမြောက်တော့စိတ်တွေပြောင်းလဲနေတာမသိမသိလို့ရှိရင်တမာရီမဖြစ်နိုင်ဘူးလေအဲ့လိုဒေသတာကိုစိတ်ကိုတကယ်တင်ပြီးတော့ကတ်ထားလို့ရှိရင်အဲ့မှာဖောင်း အဲ့ဒီဝင်လေထွက်လေအစဆုံးကိုတေချာတိလာပြီးတော့အဲ့မှာစိတ်တွေလည်းငြိမ်းချမ်းလာအောင်အဲ့ကြောင့်လို့ဘုန်းတို့တရားရှုမှတ်တဲ့ယောဂီများမှာဆိုလို့ရှိရင်ဘာမှမလုပ်ရဘူးတရားရှုနေမှတဲ့စိတ်တွေငြိမ်းချမ်းလာလဲငြိမ်းချမ်းတဲ့ရှုငြိမ်းချမ်းလာလဲငြိမ်းချမ်းတဲ့ရှုပေါ်ပါလာလဲပေါ်ပါတဲ့ရှုအဲစိတ်တွေပျော်ရွှင်လဲပျော်ရွှင်တဲ့ရှုငြိမ်းချမ်းလဲငြိမ်းချမ်းတဲ့ရှုရှင်စီတဲ့တွင်ဘောတော့ဘာမှလုပ်ရတာပါပဲဒီလိုရှုရတာတဲ့အဲ့လိုအဲ့ဒါရှုတာပါလဲဆိုလို့ရှိရင်ဒါခန္ဓာကိုယ်ရှုတယ်ပေါ့နော် ဝင်လေထွက်လေဆိုတာကသူခန္ဓာကိုယ်ရဲ့စိတ်ပိုင်းထဲမှာပါတာဟုတ်အဲ့လိုရှိတဲ့အခါမှာအာတာပိတံကံတော်တဲ့တိတိချာချာကိုတတိထားပြီးတော့ဟောတုံတညာတရားနဲ့ရှိရတာတဲ့ဘာကြောင့်လဲဆိုရင်ကိတ္တဟိတုတဲ့အဲ့လိုရှုမှတ်တာလည်းလည်းပဲမိမိရဲ့စိတ်ကအဲ့ဒါမှကတ်သွားတာဟုတ်အဲ့လိုကမ္မတာလည်းလည်းပဲမိမိအဲ့ဒီမှာရှုနေမှတ်တာပဲဘာဖြစ်လာလဲသမာဓိတွေအားကောင်းလာတဲ့ခါကျတော့မိမိအဲ့ဒီမှာခါတဲ့ဒီ ခန္ဓာကိုယ်တွေမကတော့ဘူးပေါ့နော်ဒါအဲ့ဒီခန္ဓာကိုယ်ထဲမှာပေါ်လာတဲ့ဝေဒနာမျိုးမျိုးတွေတဲ့နော်ကောင်းတဲ့ဝေဒနာမကောင်းတဲ့ဝေဒနာချမ်းသာတာမချမ်းသာတွေဒါလည်းပဲဒီကဒါပေါ်လာပြီးတော့ရှုနေတာပေါ့နော်ပင်မတော့ဒီဝင်လေထွက်လေကိုပဲကြိုးစားရှုရတာပါတော့ဖောင်းတဲ့ပင်နဲ့ကြိုးစားရှုရင်ရွှင်ရွှင်မှဒါသတိသမารီအားကောင်းလာတော့မဝေဒနာခန္ဓာကိုယ်ရဲ့တောက်နာတင်းနာနာရာပူရာအေးရာကြိုက်တာခဲတာကြက်တာတွေတင်းတာတွေပေါ့ဒါတွေပေါ်လာတာ အဲ့လိုပေါ်လာအဲ့လိုပေါ်လာတာရှုတယ်တဲ့ဒါကြောင့်မြတ်စွာဘုရားအာနန္ဒာတဲ့အဲ့လိုရှုတဲ့အခါမှာဒီခန္ဓာကိုယ်ကြီးဟာလည်းပဲနော်ဝေဒနာပဲတဲ့ဒါကြောင့်မလို့ဒီအဲ့လိုရှုနေမှတတ်တာဝေဒနာရှုတယ်လို့လည်းခေါ်တာပဲနော်ဖောင်းနာပင်နာရှုနေရင်ဝေဒနာတွေပေါ်လာတဲ့အခါကျတော့ဝေဒနာတွေရှုနိုင်တော့ဖောင်းနာပင်နာရှုတာဝင်လေထွက်လေရှုတာကကာယ ानु ပဒနာခန္ဓာကိုယ်ရှုတယ်လို့ခေါ်တယ်အဲဒီမှာပေါ်လာတဲ့ဝေဒနာတွေကောင်းတာတွေမကောင်းတာတွေခါလေးပျော်ရွှင်တာတွေ ခါလေးလည်းပဲစိတ်တွေငြင်းဝေးတာတွေမကောင်းတာတွေအမျိုးမျိုးသောအာရုံတွေဒါတွေရှုတာလည်းပဲဒါလည်းပဲဝေဒနာရှုတယ်လို့ခေါ်တာတဲ့ခေါင်းကမြတ်စွာဘုရားရှင်တနာမေးတာကိုခုတည်းတရားတရားကိုပွားများခြင်းနဲ့တိရံတရား၄ပါးပွဲစဉ်တရား9ပါးဘဘုနိဗ္ဗာန်ရနိုင်သလားလို့ဆိုမြတ်စွာဘုရားဒါရနိုင်တယ်လို့ရှင်းပြတာပေါ့နော်။ဖောင်းတဲ့ပိန်တဲ့ဝင်လေထွက်လေရှုရမှတဲ့ခန္ဓာကိုယ်ကိုရှုတယ်။အဲဒီမှာကောင်းတဲ့မကောင်းတဲ့ဝေဒနာတွေတဲ့နော်။ပေါ်လာတဲ့ကကြတော့ အဲဒီကောင်းတဲ့မကောင်းတဲ့ဝေဒနာတွေရှိတာလည်းပဲအဲဒီဝေဒနာတွေလည်းခန္ဓာကိုယ်ထဲမှာတွင်းဝင်နေတာကိုနော်အဲဒါခန္ဓာကိုယ်ထဲမှာတွင်းနေတာဒါဝေဒနာကိုရှိတာလည်းပဲသူ့အလိုလိုဖြစ်သွားတာကောင်းတဲ့ဒါကြောင့်လည်းဘုန်းကြီးယောဂီများတရားရှိမှနေမှတတ်ဘာပေါ်လာလာရှိရတာပေါ့နော် ကောင်းလည်းရှိမကောင်းလည်းရှိအဲဒီမှာဒေါသတွေပြည့်နေတာစိတ်တွေပြည့်နေတယ်ဆိုလို့ရှိရင်တော့ကိုကကိလေသာတွေဝင်နေတာပေါ့နော်တရားရဲ့တဘာဝကကိုကခန္ဓာကိုယ်ထဲမှာပေါ်ရရှိတာပဲအဲဒီအချုပ်ကိုလည်းသိဖို့လိုတာပေါ့နော် တရားရဲ့သဘာဝကကိုယ်လေးတင်နာကိုရှာပြီးရှုတာမဟုတ်ဘူးခန္ဓာကိုယ်ထဲမှာဖြစ်ပြနေတဲ့သဘောကိုလိုက်ရှုနေတာအဲဒီသဘောကိုရအောင်ရှုရတာကောင်းလေကောင်းရင်ရှုမကောင်းလည်းမကောင်းလည်းရှုကိုက်ရင်ကိုက်တယ်ရှုတင်းရင်တင်းတယ်ရှုနာရင်နာတယ်ရှုပွင့်ပွင့်တယ်ရှုအေးအေးတယ်ရှုနော်ဒါကြတော့အဲ့လိုရှုနေရအဲ့လိုရှုနေပါလေခန္ဓာကိုယ်ရှုတာဝင်လေထွက်လေကိုရှုတာကကာယ ानु ပဒနာခန္ဓာကိုယ်ရှုတယ်လို့ခေါ်တယ်ဖောင်းတာပင်တာကိုရှုတာက ခန္ဓာကိုယ်ရှုတယ်လို့ခေါ်တယ် ဝေဒနာကောင်းတယ်မကောင်းတယ်အလိုလည်းပြတဲ့ဝေဒနာတွေရှုတာကဝေဒနာကိုရှုတယ်လို့ခေါ်တယ်ဒါကတော့အမြင်ခွဲတာပါပဲအမြင်မခွဲလို့ရှုနေတယ်ဆိုရင်လည်းပြီးသွားတာပေါ့နော်အဲ့ဒါတော့ပြီးတော့တကားရှုနေရင်တဲ့ဝေဒနာလားဆိုတော့မဟုတ်ဘူးစိတ်တွေလည်းတခါတည်းပါလာကြတာတခါလေးစိတ်တွေကပြန့်လန့်လိုက်တာကိုရောလိုက်ဒီရောလိုက်ပြန့်လန့်တဲ့စိတ်တွေရှုခါကြတော့စိတ်တွေကဝမ်းသာတာကောင်းလိုက်နေတော့အဲဝမ်းသာတဲ့စိတ်တွေရှုရတာပေါ့ခါရကြတော့ဒီအရာကြီးကလုံးမြောက်လို့တဲ့စိတ်တွေဖြစ်တာတန်ဆရာဝသင်းထဲမှာရှု ဒါကြတဲ့လောဘတွေတဲ့နော်လောဘတွေဖြစ်တာခန္ဓာရောက်လဲကာမရာဂတွေဖြစ်တာဒေါသတွေဖြစ်တာအကြောင်းတွေကြုံတဲ့ကပေါ်တဲ့ကမှာစိတ်မျိုးမျိုးတွေပေါ့ကြံလတဲ့စိတ်တွေဖြစ်တယ်ဝမ်းသာတဲ့စိတ်တွေဖြစ်တယ်လွတ်မြောက်လို့တဲ့စိတ်တွေဖြစ်တယ်စိတ်တကြတဲ့စိတ်တွေဖြစ်တယ်အလိုမကျတဲ့စိတ်တွေဖြစ်တယ်ဒေါသဖြစ်တဲ့စိတ်တွေရှိတယ်ဒုစနာတွေဖြစ်တယ်ဒါလည်းရှိရတာတဲ့အမြတ်တော်ကစိတ္တအနန္တာတဲ့နော်အဲ့လိုမိမိတို့ရှုနေလို့ရှိရင်တဲ့ဒီစိတ်တွေရှုနေလို့ရှိရင်ဒါမိမိ ဒီတတိတွေအားကောင်းလာတာပေါ့နော်အဲတတိအားမကောင်းဘူးဆိုလို့ရှိရင်လည်းပဲမေ့ပြောရင်မဒီစိတ်ပဲရှုနိုင်မလဲအဲ့တော့တတိတွေအားကောင်းတော့စိတ်တွေရှုနိုင်တာအဲကြောင့်မို့လို့ဖောင်းနာပင်နာရှုရင်ဝင်လေဖွဲ့လေရှုရင် အာနန္ဒာတဲ့ဒါစိတ်ကိုရှုတယ်လို့လည်းခေါ်တယ်တဲ့သူပြောတော့မြတ်စွာဘုရားလူရင်းပြောမယ်ဆိုလို့ရှိရင်တော့မြတ်စွာဘုရားဗာပြောတာလေနော်မိမိဝင်လေထွက်လေရှုရင်ဖောင်းနာပင်နာရှုရင်မတ်တာခန္ဓာကိုယ်ကြီးကိုရှုတယ်လို့ခေါ်တယ်တဲ့နော် သွားတယ်လမ်းတယ်ချတယ်သွားတယ်ကြွေးတယ်စတဲ့ဒါခန္ဓာကိုယ်ရှုတာပေါ့အဲ့လိုရှုနေမှတဲ့ကောင်းတဲ့ခန္ဓာမို့မကောင်းတဲ့ခန္ဓာမို့တွေခန္ဓာကိုယ်ထဲမှာစိတ်ထဲမှာပေါ်လာတယ်လဲလဲပြတဲ့ခန္ဓာမို့တွေပေါ်လာလို့ရှုရင်ဒါဝေဒနာကိုရှုတယ်လို့ခေါ်တယ်ကောင်းတဲ့စိတ်တွေမကောင်းတဲ့စိတ်တွေဝမ်းသာတဲ့စိတ်တွေကုသိုလ်စိတ်တွေအကုသိုလ်စိတ်တွေပျော်ရွှင်တဲ့စိတ်တွေငြင်းဝဲတဲ့စိတ်တွေစိတ်ထဲကြတာတွေလောဘဖြစ်တာတွေဒေါသဖြစ်တာတွေအလိုမကျတာတွေအပေါင်းကိုရှုနေစိတ်ကိုရှုတယ်လို့ခေါ်တယ်တဲ့နော်အဲ့လိုရှုနေမှတတ်ပဲ ခါရဲမှလည်းဝေဒနာတွေပေါ်လာလိုက်ကောင်းတဲ့ဝေဒနာတွေပေါ်လာမကောင်းတဲ့ဝေဒနာတွေပေါ်လာလိုက်ဒါစိတ်တွေရှုလိုက်ရှုလိုက်တဲ့အခါကျစိတ်တွေလည်းဖြစ်ပြီးတော့ပြက်နေတာဝေဒနာတွေလည်းကောင်းတာမကောင်းတာတွေဖြစ်ပြီးတော့ပြက်နေတာဖောင်းတာတင်တာတွေရှုတယ်လည်းပဲဖြစ်ပြီးတော့ပြက်နေတာအဲ့လိုသိကြတာကဘာလဲဘာမင်းတို့တကားလည်းအဲ့မှာတွေအကုန်လုံးကလိုချင်တရားမရှိဘူးတဲ့ဖြစ်ပြီးတော့ပြက်သွားတာပဲအလုံးကဆွန့်လွတ်ရတာပဲဝင်နေထွက်ရလဲဝင်ပြီးတော့လေဝင်ပြီးတော့လာပြီးတော့တကားလည်းချုပ်သွားတာထွက်ရလဲထွက်ပြီးချုပ်သွားတာ အဲ့တော့အဲ့လိုဒီလိုအဲ့ပေါ်မှာတဲ့နော်ဒီလောဘဒေါသမောဟတွေတည်ပြီးတော့အဲ့မှာအလုံးသောယုတ်နံတရားတွေပေါ်မှာမိမိဉာဏ်လေးနဲ့ဩယုတ်တရားနံတရားဆိုတာမမြဲတဲ့ကိုလို့သိလာတာအဲ့ဒါပါလေဆိုတော့ဓမ္မနုပဒနာတဲ့နော်ဓမ္မနုပဒနာကျတော့သူအားပို့ကောင်းတာကိုခန္ဓာတော်ကဝင်လေထွက်လေဖောင်းတာပင်တာကိုရှုရင်းဖြင့်သဒ္ဒါခန္ဓာကိုယ်ကြီးပေါ်ကြွရဲလမ်းနဲ့ကိုယ်ရဲဆန့်နဲ့ဝါရဲမျိုးရဲခန္ဓာကိုယ်ကြီးကိုရှုနေတာ အားကောင်းလာတဲ့ခါကျတော့အဲ့မှာခန္ဓာကိုယ်ထဲမှာတောင့်တာတင်းတာကောင်းတဲ့အာယုန်မကောင်းတာတွေချမ်းသာတိုင်းမချမ်းသာဝေဒနာတွေပေါ့နော်ကိုကြိုက်တာတွေရောမကြိုက်တာတွေရောရာတာတွေရောနာတာတွေရောတောင့်တာတွေရောဒါတွေရှုနေတာကဝေဒနာတဲ့စိတ်တယ်လည်းကောင်းတဲ့စိတ်တယ်မကောင်းတဲ့စိတ်တွေရှုနေတာစိတ်တဲ့အဲ့မှာအဲ့လိုရှုလာတဲ့ခါကျတော့ခန္ဓာကိုယ်ရှုလိုက်တော့ဖောင်းတာပင်တာပဲရှုရင်ဝင်လေထွက်လေရှုတော့လေဒါလေးတွေကခါရပေါ်လာပြီးတော့ဝင်လေထွက်လေတော့ဝင်ပြီးတော့ချုပ်တာပဲထွက်တာလည်းထွက်ပြီးချုပ်တာတော့ဖောင်းတာပင်တာလည်းတခါဖောင်းတက်သွားပြီးတော့ ချုပ်သွားပြန်တာပိန်နာလေးအစရောက်လာပြန်တာအဲ့ဒါမှလည်းပဲတခါလေပေါ်ပြီးတော့ပြောက်ပြီးတော့ပြက်နေတာခန္ဓာကိုယ်ကြီးကဘာပဲမလိုက်မလိုက်တဲ့တခါလေပေါ်ပြီးတော့ပြောက်ဒါလားဆိုတော့မဟုတ်ဘူးအဲ့မှာအားကောင်းလာတဲ့ခါကျဝေဒနာလေးတွေပေါ်လာလိုက်ကောင်းတဲ့ခန္ဓာမို့မကောင်းတဲ့ခန္ဓာမို့ပေါ်လာလိုက်ခန္ဓာကိုယ်လေးရှုလိုက်တော့လည်းပြောက်သွားပြန်တာအဲစိတ်ထဲမှာပေါ်လာတဲ့ကောင်းတဲ့ရာကောင်းတဲ့ခန္ဓာမကောင်းတဲ့ခန္ဓာမို့လေးပေါ်လာတယ်ပြောတော့ပြောက်သွားပြန်တာဟောဝေဒနာလည်းမမြဲပဲကို စိတ်တယ်လည်းကောင်းဆိုးတဲ့စိတ်တွေဆိုတာမှတ်လိုက်လို့ရဟောတကယ်ကောင်းတယ်လို့ရှိရင်စိတ်တွေပျောက်သွားပြီမကောင်းတဲ့စိတ်တွေပေါ်လာပျောက်တယ်ကောင်းတဲ့စိတ်တွေလည်းပျောက်ဟောကောင်းတဲ့စိတ်မကောင်းတဲ့စိတ်တွေကလည်းအများအားပျောက်နေနောက်တော့မကောင်းတဲ့စိတ်တွေကဖြည်းဖြည်းအားနေလာလို့ကောင်းတဲ့စိတ်တွေပဲများလာတာပေါ့အဲဒီကောင်းတဲ့စိတ်တွေရှိလိုက်လည်းပဲသူကလည်းပျောက်ပျောက်နေတာတဲ့ချုပ်ချုပ်နေတာအဲဒီလိုကောင်းကောင်းဒီကောင်းမကောင်းတွေနော်အလုံးမြင်တွေ့ရတဲ့ဝေဒနာတွေခန္ဓာကိုယ်ရဲ့တဲ့ကြွလာလောင်းတာချလိုက်လို့ရှိရင်ကြွတဲ့ ရုပ်တရားတခြားလှလှလိုက်တဲ့နာတရားတခြားခြားတရားတခြားဆိုအကုန်လုံးလည်းပြချုပ်ပြနေတာကိုနော်ချုပ်ပြနေတော့အဲ့ဒါတွေပဲလိုက်ရှိနေတော့ဒါကိုဓမ္မနုပဒနာကိုတော့မြတ်စွာဘုရားရှင်းပြအာနန္ဒာတဲ့တခုလေးသောတရားကိုပွားများခြင်းဖြင့်ဒါသစ္စာတရားတွေပါလေးပါအလိုလိုပြည့်စုံသွားတာဒါကြောင့်ဘုန်းတော်ယောဂီများဝင်လေထွက်လေမှတ်မှတ်ဖောင်းတာပိန်တာဒီမှာတော့ဖောင်းတာပိန်တာတင်တာပေါ့နော်ရိုးသေးသေးမှတ်ဖောင်းတဲ့သွားတဲ့ပိန်ဘာလို့ရိုးသေးမှတ်လဲဆိုတော့ အဲ့ဒီလူတွေမမတ်လို့ရှိရင်စိတ်တွေကထွက်နေတာစဉ်းစားနေတာကိုကိုအဲ့ဒါတွေမှတ်တယ်လို့ထင်ပြီးတော့မှတရားမတိုးတက်ဘူးပေါ့နော်ခုဖြစ်နေတဲ့ကိစ္စတော့အဲ့လိုပေါ့လောကီတရားတော်လာရှိပါလေစိတ်ကလုံးမတန်မြန်တော့စိတ်ရဲ့လှည့်သားခြင်းကိုခံနေရတာပေါ့မဇိညာနာရှောင်းနေတာစိတ်ကလည်းတော့မကပ်ဘူးစောက်စဉ်းစားနေတာဒါပေမဲ့ကိုကမှတ်တယ်လို့ထင်ပြီးရှောင်းနေတော့တတိယမတိုးတက်တတိယမတိုးတက်တဲ့အခါကျတော့ဝေဒနာဘယ်လိုရှုနိုင်မလဲစိတ်ဘယ်လိုရှုနိုင်မလဲလေအဲ့တော့ဝေဒနာစိတ်လည်းမရှုနိုင်ဘူးဆိုတဲ့ချင်းတော့ခန္ဓာကိုယ်ရဲ့မေတ္တာတွေကနတ္တလည်းမတွေ့တော့တရားသာရှုရော လူကြီးရဲ့တကားလည်းစိတ်တက်ကမပြောင်းဘူးနော်မပြောင်းဘူးမပြောင်းတဲ့အပြင်မှာချုပ်တယ်ချင်းတရားတောင်ကြောက်သွားတာပေါ့ဘာကြောင့်လဲဆိုတော့တရားရှိမှတဲ့သူကတတိတမာကြီးကမဖြစ်ဘူးမဖြစ်တော့နေမတတ်ပဲတရားရည်တံမှာပဲစိတ်ကြီးငင်းငွေပြီးပြင်းတာပေါ့နောက်ဆိုရည်တလာမှတော့ကြောက်ရည်တလာမှကြောက်တာမို့အိမ်မှာတော့လည်းပဲတရားတော်ဘာရှုလဲဆိုတော့ဟောဘာမှမပြောတတ်တော့ဘူးနော်ဘာမှပြောတတ်တော့မပြောတတ်တော့သူရဲ့တကားနောက်တော့ခြောင်လိုက်ရ ဆောင်လိုက်တာဒီလိုရှုတယ်ဆိုရင်ကြက်တယ်လို့ခေါ်တာမင်းပြင်းထန်တာလို့လည်းပြောသေးတာပေါ့နော်ဒါဗမာလူမျိုးတွေမှာအမှားတွေပြောတာဟောမင်းမာသင်းကြီးမသွားနဲ့သွားရင်မင်းပြင်းထန်တာလို့ပြောသေးတယ်ပြင်းထန်တာမဟုတ်ဘူးတရားဆိုတာဒီလိုရှုရတာအဲ့တော့ခုနလိုပဲလေဆိုဓမ္မနိုင်ငံမှာတော့မတရားနည်းတော့မျိုးမျိုးရှိတာဘူးလေသဝိုင်းနဲ့ပြပြီးရှုကြတယ်ဆိုတော့အဲ့တော့မြန်မာလူမျိုးတွေကဘုန်းတို့အများကြီးပြင်ပြောင်းလဲဖို့လိုတာဘာကြောင့်လဲဆိုတော့မြန်မာလူမျိုးတွေမှာအချောင်သမားတွေများလာတဲ့ခါကျတော့နိုင်ငံရဲ့တာနာရဲ့တိုးတက်မှုကလည်းတခါလဲဆုတ်လုပ်လာတယ်ကွာ ဘာကြောင့်လဲဆိုတော့ဒီဘုံကြီးထဲမှာရောလူထဲမှာရောခြောင်သမားတွေများတာပေါ့တရားလည်းခြောင်လို့ကျင်တာကြီးဝါလည်းခြောင်ကြီးဝါကျင်တာအဲ့တော့ဝန်ထမ်းတွေလည်းကြည့်ပေါ်လေဘုံတို့ဒီဘုဇောအာဆန်တို့ကြာဆုံးသွားပြီးနောက်ပိုင်းမှာလွတ်လပ်ရေးရဘာလို့လဲမှလွတ်လပ်ရေးရပြီးတော့မြန်မာနိုင်ငံကဒီနားမှာတော့ဒိတ်တန်းဖြစ်သွားတာပဲလေဌာနနိုင်ငံတွေလာပြီးတော့မော့ကြည့်ရတာပဲနောက်တော့ဦးနေဝင်းကနေအာနာသိမ့်နေ အဲဒီတော့နောက်ပိုင်းမှာတခါတည်းစိတ်အောင်ဆိုရင်လည်းဖြစ်သွားတော့မှပြက်စီးသွားတဲ့အခါကျလူရဲ့တခါတည်းနောက်ဆုံးတော့စိတ်သက်တွေပြက်သွားတို့ပြက်သွားတဲ့သူတော်ဝန်ထမ်းလုပ်လည်းပဲသူကတခါတည်းအောက်ဆိုင်ရသလားဒီနေရာမှာအောက်ဆိုင်ရမှသွားလှုပ်ချင်တာနိုင်ငံအတွက်လည်းမလှုပ်ချင်တော့ဘယ်နေရာမှာအောက်ဆက်ရလဲကြီးပွားကျင်တာအောက်ဆက်နဲ့ကြီးပွားကျင်တာပတ်စံရကျင်တယ်အဲ့လိုလုပ်လိုက်တာကဖြစ်သွားလေဘုန်းတို့ဒီ1962ခုနှစ်ကနေပြီးတော့ခုချိန်ကြီးပေါ့နော်မြန်မာနိုင်ငံဒီနားနိုင်ငံတွေမှာအစင်းရတော့နိုင်ငံဖြစ်တာဘာလို့လဲဆိုတော့ကစနစ်တစ်ခုကနေပြီးတော့ဖြတ်လိုက်တာလူတွေကအဆောင်သမားတွေများတော့ နိုင်ငံလည်းမကြီးပွားတော့ဝင်ငွေလည်းမကောင်းတော့ဘဲနဲ့လူတွေကအချောင်ရချင်တာအချောင်ရချင်တော့အချောင်လုပ်တဲ့ခါကျတော့ဘာဖြစ်လဲနိုင်ငံတော်ကတခါတည်းဆင်းရဲမွဲတွေလည်းအဆင့်ပေါ်လို့အဲ့ဒီကနေတခါတဆင့်ကူးဆက်လာတာဘာဖြစ်လဲတခါနောက်တော့တရားကိုလည်းအချောင်လိုချင်တဲ့စိတ်တွေကိုကူးလာတာနော်တရားတော်မှာလည်းဝိပဿနာကိုအချောင်လိုချင်တဲ့စိတ်နဲ့ဟိုဝိပဿနာကိုပေါ့ပေါ့တန်တန်အားထုတ်မှယာချီပြီးသွားယာနဲ့ချီပြီးသွားတာတကယ်စနစ်ကျလောက်ရတဲ့ဒီလက်ပါဗျာနေကြပြင်းတယ်ပြောလို့ပြောဟိုတခါပြင်းတယ်ပြောလို့ပြောဆိုတော့ဒါလေးပဲစဉ်းစားကြည့်ဖို့လေ ဒါတွေကစိတ်မကောင်းစရာခေါ်တော့နိုင်ငံနဲ့သာသနာအတွက်ဒါစိတ်မကောင်းစရာဖြစ်နေတာခေါ်တယ်လူတွေရဲ့အမှန်နည်းကိုပြောက်ပြီးတော့အချောင်တွေလိုက်ပြီးတော့ခုမြတ်စွာဘုရားတရားထုတ်တယ်ဆိုတာလည်းပဲတရားထုတ်တဲ့နည်းကိုပဲကြည့်ကြည့်လို့မြတ်စွာဘုရားအချောင်ရရင်သူရတော်တော်ရနေပြီးတော့ဘယ်ခွာမလဲအဲ့ဒီတရားလိုချင်တဲ့အခါကျတော့သူ့ရဲ့ဒီနေ့သူ့ရဲ့နန်းတော်ကိုခါပြီးတော့ဥရဝေလာတော်ထဲမှာ6နှစ်ပတ်လုံးကြင်ရတာပဲလေတခါလေသူလောက်ပြင်းထန်ပြီးတော့ဝေဒနာခံစားရတယ်မြတ်စွာဘုရားသူဘုရားပြည့်တဲ့ခါပြန်ပြောပြတာပဲလေ ။ဘာကြောင့်လဲဆိုတော့သူကနိမနာမလည်းမသိတဲ့အခါကျတော့တမာရီရဖို့အတွက်တခါတည်းနှာခေါင်းတွေပိတ်ရှူတာမျက်စိတွေပိတ်ရှူတာအသက်ရှူတွေကိုသူက control လုပ်ပြီးရှူတာခါရီသူကလည်းတုံးလုံးပလက်တွေလဲပြီးတော့တခါတည်းသမင်းတော်မစားနိုင်လို့သူ့တော်သေပြီလို့ပြောကြတာကို။ဘာကြောင့်လဲဆိုတော့သူကပြင်းပြထန်ထန်ကျင့်တာကိုစားတော့ပြီးဖြတ်တယ်။အဲလေလည်းပြင်းပြထန်ထန်ကျင့်တယ်နှာခေါင်းတွေလည်းထိန်းချုပ်ပြီးရှူတော့မရဘူးတမာရီလည်းမဖြစ်တော့ဘူးမတရားလည်းမရအလုံးမတန်နာကျင်ကြိုက်ခဲပြီးတော့တခါတည်းသူကသေတော့မလို့ဖြစ်တာလို့နောက်တော့မှကဲဒီလိုဆိုရင်တော့ငါပုံမှန်ပြန်စားမှပဲဆိုပြီးတော့ပုံမှန်လေးပြန်စားရဲ့ မေတ္တမပြိပ္ပာကျင့်တော်မှအဲ့မှာလည်းတခါတည်းဘုရားပြည့်သူရောက်တာကိုအဲ့တော့သူကလည်းပဲ၆နှစ်ပတ်လုံးပေါ်လေကျင့်ကြံခဲ့ရအဲ့တော့ရသော်ပြတဲ့ကြောင့်လည်းပါရမီ10ပါးထဲမှာလည်းပြောလေဒိဋ္ဌာနာပါရမီဆိုတာဘာပဲလို့လို့ဒိဋ္ဌံပြည့်လို့ရတာဟုတ်အဒိဋ္ဌံပါရမီမပါလို့လို့အောင်မလဲအဒိဋ္ဌံနဲ့လို့ရနိကမပါရမီဆိုတာတကယ်ကိုစွန့်တော့ပြီးတော့တောထွက်ပြီးတော့ကျင့်ရဒိဋ္ဌနာပါရမီဆိုတာတကယ်ကိုဒိဋ္ဌံပြည့်ပြီးတော့လို့ရတာတဲ့မေတ္တာပါရမီမေတ္တာဖားပြီးတော့လို့ရတာ သစ္စာပါရမီသစ္စာကြီးလည်းပဲပြုပြီးတော့လောက်ရတာနော်ခန္တီပါရမီဆိုတာလည်းတကယ်လေခန္တီတွေထားပြီးတော့လောက်ရတာ哦ဒါကြောင့်မြတ်စွာဘုရားပါရမီ10ပါးကိုသူကဟောတာလေအဲ့တော့အဲ့လိုမြတ်စွာဘုရားတရားတော်တွေပေါ့နော်ဘုံတော်ပြောတာကတော့အမှန်တော့သိဖို့လိုတာပေါ့မကျင့်နိုင်တဲ့ကျင့်နိုင်တဲ့ပါတာမြတ်စွာဘုရားတရားတော်ဆိုတာခုမြတ်စွာဘုရားတရားဟောတဲ့ဒီတရားတော်တွေဆိုတာကထိုင်မှတ်တဲ့သင်္ညာလျှောက်မှတ်တဲ့မြတ်စွာဘုရားကသူ့ရဲ့အလုပ်ပေးတရားဟောတဲ့ပုဂ္ဂိုလ်တွေဒီတိုင်းဟောတာပဲထိုင်မှတ်ရတာသင်္ညာလျှောက်မှတ်ရတာ ကွေးတာဆန့်တာထိုင်တာထားတာသင်္ကန်းဝတ်တာစားတာဝါတာမျိုးတာရက်တာလှဲ့တာအိတ်အိတ်ရတဲ့ဝင်တာစိတ်သိနေတာစကားပြောမှတ်တာမဟာသစ္စာနာတုတ်ထဲမှာအကုန်ပါရဲ့မဟာသစ္စာနာတုတ်ဆိုတာအပြည့်စုံသောဟောတာလေအဲ့ဒီတိုင်းပဲမြတ်စွာဘုရားကျင့်ခဲ့တဲ့အတိုင်းသူပြန်ဟောတာပဲလေအဲ့ဒီတိုင်းကျင့်တော့ဒါကိုကြတော့ကြက်တယ်တဲ့ပြင်းတယ်တဲ့အချောင်နဲ့ဆိုတော့ဒါတွေကဘာလို့ပြောလဲဆိုတော့မြန်မာနိုင်ငံမှာအချောင်သမားတွေများတဲ့နိုင်ငံပြက်တာ နိုင်ငံပြတ်ပြီးတော့ဆင်းရဲတဲ့ဘဝရောက်တာခုအချောင်သမားတွေများတဲ့သာသနာပါပြရတဲ့အဆင့်ရောက်တာပေါ့သာသနာပြတ်တယ်ဆိုတော့ဘုန်းကြီးကလည်းပဲအချောင်လောက်တာပေါ့နော်ဘာလို့လဲလူတွေကအချောင်ကြိုက်တော့ဘုန်းကြီးကကြက်ရတဲ့လို့ရင်လူတွေကမလာပါသူတွေကဘုန်းကြီးလည်းအချောင်လိုက်လို့ရတာပေါ့မာသဝိုင်းလက်ပြမယ်တရားလို့ဟောမယ်စကားလို့ပြောမယ်စားမယ်တောက်မယ်ဆိုတော့လူတွေလည်းအချောင်ကြိုက်တာဘုန်းကြီးလည်းအချောင်လိုက်လို့တဲ့ကကြအဲ့မှာလည်းအချောင်ကိုတွားရတရားမှတ်ကုန်တာတရားမှတ်တဲ့ကကြတကယ်ကျင့်ရတာကိုလမ်းစဉ်ကို အဲ့ဒါကိုဒါတွေကိုပြင်းနေကြတယ်ပြောတယ်မနေ့ကပဲယောဂီတယောက်ကပြောလို့ပါဒါဆက်မိလို့ပေါ့နော်သူ့ကိုမသွားနဲ့တဲ့မင်းအိပ်ရတာပြင်းလိုက်ပြင်းလိုက်တာမင်းလုံးနိုင်မှာမဟုတ်ဘူးလို့ပြောတာတဲ့နော်ဒါတော့အရှင်မရတော့ဟိုပြောတာပြောမပြောတာပါအမှန်ကိုပြင်ပေးတာပါနော်တရားစရာကဒီလိုကျင့်ရတာနော်တရားစရာဒီလိုကျင့်ရတာဒီလိုမကျင့်မနဲ့ဘလို့တတိသမားကြီးဖြစ်ပြီးရုပ်နဲ့ဓမ္မဖြစ်ပြီးဘလို့သိမှာတော့မသိဘဲနဲ့သွားတရားကျင့်တယ်ဟိလာလာစတော့တယ်တဲ့ဟိုဟိလာလာစတော့ရှင်မပြောတာကတော့ ဟိုကျေးဇူးမရှိလို့ပြောတာတော့မဟုတ်ပါဘူး။သွားတဲ့အတွက်တော့ထိုက်တော့တော့ကုသိုလ်စိတ်တော့ဖြစ်မှာပေါ့လေ။သို့တော်လည်းဘုန်းဘုန်းပြောတာကဝိပဿနာနားလည်ဖို့ဆိုတာကဘယ်လိုနားလည်လဲ။ကိုကထိုင်ကြလဲတဲ့နဲ့တဏှာကြီးဆိုတဏှာကြီးထိုင်ရှုရတာ။ဒဉ္ညာလျှောက်ဆိုတဲ့ဒဉ္ညာလျှောက်ရှုရတလဆိုတဲ့လနရဆိုတဲ့နလဒီလိုရှုမှရိုးသေးသေးရှုရတာလေ။စာပေထဲမှာသိချပြင်းတာသိချပြဆိုတာပါတယ်လေ။ကိုမြတ်စွာဘုရားရှုပြောတာလည်းမူလဓမ္မထိုင်မှတ်တယ်။ဒါတော့ မြတ်စွာဘုရားကဟို အခါအားလောက်တော့ဟောတာပေါ့ဒီနေရာမှာတော့သင်္ညာလျှောက်တယ်ပါမာသုဒ္ဒနာတုတ်ထဲမှာအကုန်ပါပါတယ်ဒါဘုန်းနဲ့ဟောခဲ့ပါတယ်နော်မာသုဒ္ဒနာတုတ်ထဲမှာတော့သင်္ညာလျှောက်တိုင်းလည်းပါတယ်ဒုတိယမတိုင်းလည်းပါတယ်သုံးတဲ့ကုရတပွားများလည်းပါတယ်စိတ်ရှုတာပါတယ်ဝေဒနာရှုတာပါတယ်အပြည့်စုံဟောတာလေဒီမှာဒီမှာလည်းအကြောင်းပြုနေကြတော့ဟောတာပါဒီနေ့တော့ကတော့ဒါရှင်နာမေလို့မြတ်စွာဘုရားဖြေတာဟုတ်နော်အဲ့တော့ဝင်လေထွက်လို့ဆိုတဲ့ဖောင်းတဲ့ပင်နဲ့အာယုံကိုရှုခြင်းဖြင့်တဲ့သစ္စာတရား၄ပါးတဲ့ဒါဘုန်းကြီးယောဂီမိုင်းနေနော် ရှုတဲ့တေချာရှုတဲ့ခါကျခန္ဓာကိုယ်ကြီးကိုရှုနိုင်သွားတာထိုင်မှတ်တယ်လည်းခေါင်းနာပင်နာရှုနိုင်တာကြွားတာလမ်းနာချတာကိုယ်တာဆန်းတာထိုင်တာထားတာကိုယ်အကုန်လုံးပေါ်တာလည်းရှုနိုင်တာဒါရုပ်ကိုရှုတာခန္ဓာကိုယ်ကြီးကိုရှုတာနောက်တော့ကောင်းတဲ့မကောင်းတဲ့ဝေဒနာတွေရုပ်ထဲမှာစိတ်ထဲမှာပေါ်တာတွေရှုတာဝေဒနာကိုရှုတာကောင်းတဲ့စိတ်မကောင်းတဲ့စိတ်မျိုးမျိုးရှိတာစိတ်ကိုရှုတာအဲ့ဒီကောင်းတဲ့စိတ်မကောင်းတဲ့စိတ်တွေဝေဒနာတွေရုပ်တွေဖြစ်ပြီးတော့ပြပေါ်ပြီးတော့ပြောင်းနေတာတဲ့အဲ့ဒါကဓမ္မကိုရှုတာအနန္တတဲ့ ပယ်မအာယုံကိုရှုစူးစိုက်ရှုမှတ်ခြင်းဖြစ်နော်ဒိဋ္ဌိတရား၄ပါးအလိုလိုပွားများရတာဖြစ်ရောတဲ့ဒါကြောင့်လို့ဆိုပင်မယံကိုတခါထက်ကတည်းကလေးရှုနေရမှာဘုန်းကြီးရောက်ပြီနော်ပင်မယံကိုထက်ကတည်းကလေးရှုရမှာသေချာယူရှိရတယ်တစ်ချိန်တစ်ချိန်ဆိုရင်ကလာမကလာပင်မယံနဲ့စိတ်ကရောက်လားမရောက်လားရှုရတာနော်အဲ့ဒါအဲ့လိုဆိုရင်ပြင်ဒုက္ခတရား၄ပါးဆိုခဏပြောကာယဝေဒနာစိတ်ဓာတ်ဓမ္မတွေပြည့်စုံရောအဲ့လိုရှုနေတော့ ခါရဲခဏထိုင်မတက်ရှိတယ်ဈဉ္ဉေကြံရှိတယ်တွိုင်းရှိတယ်တိုင်းရှိတယ်ရှိတော့ဒီကတရားလေးပါဘုဒ္ဓတရားခုနှစ်ပါးဘယ်လိုပြည့်စုံတာလဲတဲ့တော့ဘုရားခန္ဓာကိုယ်ကိုရှုနာပဲလေရှုလာတဲ့အခါကျတော့ဆွင်းဆွင်းမဲ့တဲ့တတိတွေအားကောင်းတာဘေးပြောက်တာတွေဘာတွေနဲသွားပြီးတော့တခါတော့ဘယ်လိုပြောမလဲဆိုအာရုံမသိနဲ့ကတ်ကတ်သွားတာပေါ့နော်ကတ်ကတ်သွားတာဘောနာပင်နဲ့တင်လဲလို့ချင်းဘဝတန်ကြိုးတာမတင်ရတော့ကြွားတဲ့လမ်းနဲ့ခြားတဲ့ဆိုရင်တော့ကြိုးတာမတင်ကြွားတဲ့လမ်းနဲ့တမစိတ်တွေရောက်တာ ဖောင်းတဲ့ပင်ထဲမှာရောက်တာကိုယ်ရဆန္ဒထဲမှာရောက်တာအဲ့ဒါတခါလဲအဲ့ရနေလည်းပဲစိတ်ကလေးအတွန့်သူသိက္ခာကတ်တာပါပြီဒါပါလေတဲ့ဒါတတိတံဘောစဉ်ခေါ်တယ်နော်တတိကိုပြည့်စုံတာတဲ့တတိကိုအားကောင်းလာတာခေါ်တာပေါ့နော်ခါရကိုကိုသိပါရဲ့ဒါတွေကနော်တတိကိုအားကောင်းလာလို့ရှင်သူကလမ်းပြီးတော့ဒါမပင်မတော့ပေါ့နော်ထိုင်မှလည်းပဲဟောတဏှာလောက်ကတော့ခဏပဲတော်တော်လည်းမဟုတ်တော့ဘူးလေခဏလည်းမဟုတ်ဘူးတခါလည်းဘောင်းနာပင်နဲ့မှလည်းကတ်သွားတာပဲစိတ်တွေပေါ်လာကြတော့လိုလိုလိုက်မှတ်နေတာပေါ့မြင်သေးတယ်ကြားသေးတယ် သေနံသေးသေးတွေတကားလည်းမလို့လို့လိုက်ပါကြောက်ခဲတို့တကားလည်းရေထဲပြစ်ချလိုက်တယ်လို့တဲ့တတိပြကတ်ပြီးတော့သွားတာအဲ့ဒါကဘာလဲတိတံတရား၄ပါးခုနကကာယဝဒနာစိတ်ဓာတ်ဓမ္မတွေတဲ့ပွားများမဲ့တတိသမုဒ္ဒေတွေဖြစ်တာပါတော့ပဲအဲ့တတိသမုဒ္ဒေဆိုတော့ဆက်စုနေတဲ့အခါကျတော့ဘာဖြစ်လဲဘာဘယ်ရုံနဲ့မရှုလိုက်ရှုလိုက်တဲ့မြင်တာပဲရှုရှုကြားတာပဲရှုရှုနားတာပဲစားတာပဲရှုရှုရှုလိုက်လို့ရှိရင်ဒီရုံနဲ့တည်းဖြစ်ပြသွားတာတဲ့နော်ရုပ်တရားကခန္ဓာကိုယ်ကြီးကိုပြောတာပေါ့ နာဂရာကအသိစိတ်ခန္ဓာ၅ပါးနဲ့ပြောရင်တော့၅ပါးပေါ့ရုပ်နဲ့နဲ့ပြောရင်၂ပါးပါလေရုပ်ရယ်နာရယ်ရုပ်ဆိုတာကခန္ဓာကိုယ်ကြီးကိုပြောတာနာဆိုတာကအသိစိတ်ကိုပြောတာအဲ့တော့နာဆိုတာကိုဘုန်းတော်ကျင့်လိုက်တဲ့ခွဲလိုက်တဲ့အခါကျတော့ရုပ်နာကိုခန္ဓာနဲ့ခွဲလိုက်တော့ခန္ဓာ၅ပါးခန္ဓာ၅ပါးပါလေရူပခန္ဓာဆိုတာကရုပ်ကိုပြောတာပေါ့ဝေဒနာခန္ဓာဆိုတာဝေဒနာအစုသင်္ညခန္ဓာကမတ္တမှုအစုဝေဒနာကခန္ဓာမှုအစု သင်္ခါရခန္ဓာဆိုတာတိုက်တောင်းတိုက်တွန်းမှုအစုဝေဒနာခန္ဓာဆိုတာသိမှုအစုတဲ့ဝေဒနာတင်ညာသင်္ခါရတိုက်တွန်းမှုဝိညာဏဆိုတာသိမှုဆိုတော့နာခန္ဓာ၄ပါးပေါင်းလိုက်တော့ခန္ဓာ၅ပါးပေါ့နော်ဒါတော့ဘုန်းတော်ကိုကျုံးနေတယ်ပြောရင်တော့နှစ်ပါးပေါ့ခန္ဓာနဲ့ပြောလို့ရှိရင်တော့ခန္ဓာ၅ပါးပေါ့အာရဏပြောလို့ရှိရင်တော့အာရဏပြောရင်တော့စနဒါပဲချက်ပြောတာပါပဲဓာတ်နဲ့ပြောလို့ရှိရင်တော့ဓာတ်က78ပါတဲ့နော်ဓာတ်က78ပါတဲ့ဒီလိုပြောတာပေါ့နော်အဲ့တော့အဲ့ဒီတော့ရုပ်ဆိုတာက ဒီယုတ်ဆိုတာကဘုန်းတို့ဒီပါဠိလိုပြောတာပေါ့နော်အဲ့တော့ဒီယုတ်ဆိုတာကဒီခန္ဓာကိုယ်ကြီးတဲ့ယုံမျိုးရတဲ့ဘုန်းတို့28ပါးရှိပါတယ်ဒါခန္ဓာကိုယ်ကြီးကိုပြောတာပါပဲယုတ်28ပါးဆိုတာဘာလဲဆိုတော့မြဲတဲ့အာယုပါယုံတတ္တယုံကန္တယုံရတ္တယုံဖုဒ္ဓပါယုံဆိုတာဒါတွေလည်းယုတ်ခေါ်တာပေါ့နော်မြဲတဲ့အစင်းတွေတာကြားတဲ့အတန်းတွေဒါတွေလည်းအကုန်လုံးယုတ်တယ်ဆိုတော့မျက်စိကလည်းယုတ်ပဲနာနှာခေါင်းလျာကိုယ်စိတ်ဒါလည်းယုတ်ခေါ်တာပေါ့နော် အဲ့ဒါမှတကပထဝီအာဝတ်တေတော့ဝါယောဆိုတာဒါပြောရုပ်တည်ဒါပြောတာပါခန္ဓာကိုယ်ကြီးလို့ပြောလိုက်ရင်ပြချုပ်မိသွားပါပြီအဲ့တော့ခန္ဓာကိုယ်ကြီးကလည်းရုပ်ပဲပေါ့နော်အဲ့ဒါမှပထဝီအာဝတ်တေတော့ဝါယောတဲ့ပူတာတွေအေးတာတွေနာတာတွေကျင်တာတွေတိုက်တာကြတာတောင်းတာတင်းတာဆိုတော့နော်ဒါဒီဘုန်းတို့ဓာကြီးလေးပါပေါ့ဓာကြီးလေးပါပထဝီတဲ့ဆိုတော့သံမမွေးခြင်းဆိုတော့ခန္ဓာကိုယ်ကြီးပြောတာပေါ့နော်အာဘောရဆိုတာကလည်းမျက်ရည်တို့ချွေးတို့တွေတို့ရေတတ်ပေါ့နော် ဝါယောဓာတ်ဆိုတာကလေဓာတ်တဲ့ဒေရောဆိုတာမီးဓာတ်ဆိုတာခန္ဓာကိုယ်ထဲမှာအဲ့တော့ယောဓာတ်ဓမ္မတွေမိမိရဲ့တတိလေးအားကောင်းတဲ့အခါကျရှုကြည့်တာနဲ့ရှုလိုက်တော့တခါရကြွနေလည်းပဲကြွရဲခိုက်တယ်မှဖြစ်တဲ့ရုံရောမှတ်တဲ့စိတ်လေးရတခါရပြတ်သွားတော့သေချာသိတယ်။ကြွားကြတဲ့ခဏမှာမိမိမှတ်ရတယ်တဲ့ယုံနာလည်းပဲလမ်းကဏမှာမရှိတော့ဘူး။လမ်းကဏမှာရှိနေတဲ့ယုံနာလည်းပဲခြားတဲ့ကဏမှာမရှိတော့ဘူး။ခြားတဲ့ကဏမှာကျမရှိတော့ဘူးတဲ့။ဖောင်းတာပင်ကလည်းဖောင်းပြီးတော့တခါလည်းပျောက်သွားတာ။ ပိန်တာလည်းပျောက်သွားတာဟောသောသောမသိတော့ဖောင်းတာပိန်တာတွေတခါအတူတူလွတ်ထင်တာပါနော်တို့တဲ့ဖောင်းတာပိန်တာလည်းမလို့ချင်းဖောင်းတက်သွားတာအဲ့ဒီမှာတခါလည်းပြက်ပြက်သွားတာအများကြီးဘောပိန်တာလည်းအများကြီးတကယ်သိချင်မှတ်ရတာနော်စိတ်တွေတဲ့ခန္ဓာရဲ့ဝေဒနာတွေမှတ်လိုက်ပျောက်သွားတယ်ရောက်မလို့တရားတကယ်ကောင်းတဲ့ကကြမငိုတော့ဘူးဒါပါပဲနော်ဘာကြောင့်မငိုတော့တာလဲဆိုတော့သူ့ရဲ့စိတ်ကကိုယ်မှတ်နိုင်တော့ငိုချင်တဲ့စိတ်ကလေးဝမ်းတဲ့စိတ်ကလေးလည်းမှတ်ရဦးပေါ်လိုက်မှတ်လိုက်တော့ဟောပျောက်သွားတယ်နော်ပြောလိုက်တော့အဲဒီယောဂီက ဝမ်းနေစိတ်မပေါ်လားဆိုတော့ပေါ်တော့ပေါ်လာပဲဝမ်းနေတာတွေဝမ်းသာတွေမှတ်လိုက်တော့ तू ကဟောရည်ကျင်တာတွေမှတ်လိုက်တော့ပျောက်သွားတယ်ငိုကျင်တာတွေမှတ်လိုက်တော့ပျောက်သွားတယ်ခန္ဓာတောင်းတာတင်းတာတွေမှလည်းတော့ကြောက်သွားတယ်ယောဂတွေမှလည်းကြောက်တယ်ဒါမှမဟုတ်တရားထက်ပိုင်းရောက်သွားလို့ရှိရင်အဲယောဂီကအာယောဂတွေများလို့ဗျာဒီလိုတောင်းလို့တင်းလို့စိတ်တွေထွက်လို့ဆိုသူကသိမပြောတော့ဘူးသူကမှတ်ပုံနဲ့သိပုံပဲပြောတော့တာပေါ့နော်တရားဆက်ရောက်တာလည်းဘုံတော့အဲလိုနှစ်ပိုင်းဖြစ်သွားတာတရားအောက်ပိုင်းမှာရှိတဲ့ယောဂီများကျတော့စိတ်တွေထွက်လိုက်တာဗျာထိမ့်လို့မရဘူး နားလိုက်တာကျင်လိုက်တာကြိုက်တာဗျာတခါလေထုတ်ကိုပြေးကျင်တာပဲလို့သူကဒီလိုပြောတာပေါ့သူကပျောက်တယ်လို့မပြောနိုင်ဘူးလေနားတာပဲသိတာစိတ်တွေထွက်တာပဲသိတာဘာကြောင့်လဲဆိုတော့တတိသမารီကမကောင်းတဲ့ခါကျဒါတွေကြောက်တာပြက်တာမသိတော့နားလိုက်တာတောင်းလိုက်တာဒါတစ်ဆယ်တည်းဟိုတတိသမารီအားကောင်းတဲ့ယောဂီကထက်ပိုင်းရောက်သွားတော့သူကမပြောတော့ဘူးခုတမတရားအထုတ်တော့ဘုန်းတော်မြမာရဲတော့ခုဒီဘုန်းတော်ရိတ်တာမှာတော့အာတော်တော်ဘယ်လိုပြောမလဲဆိုတော့ဇွဲသိမကောင်းဘူးဇွဲမကောင်းဆိုတော့ဆိုအရှင်များခုရိတ်တာမှာအထုတ်တာတွေကငငညာသားတွေကပဲဒါရှိအထုတ်တာနော် အဲ့တော့သူတို့လျှောက်တာကအဲ့ဒီကြလို့ရှိရင်ခါရလျှောက်တာအကြာကြီးလျှောက်တာပေါ့ရှင်မြတ်ဒီမှာသူတို့ဗမာယောဂီတွေပုံမှန်7မိနစ်ပြေးတာပဲလျှောက်ကြမရှိလို့ရှင်မြတ်တရားပြည့်ဟောရသေးတယ်ဘာကြောင့်လဲဆိုတော့သူကမှတ်တာလည်းသိမကြသေးဘူးနေတော့နိုင်ငံသားတွေကြတော့ရှင်မြတ်နိုင်ငံသားမနေ့ကစစ်တာပဲဘယ်နည်းလည်းမသိဘူးအားလုံး3နိုင်ဝဲကြတာပဲအဲ့ဒါကိုမနေကြယူက15မိနစ်စီပြေးတာပေါ့တယောက်ဘာလို့လဲအဲ့ဒီထဲမှာမှတ်နေလို့ကြာဒီမှာအကြာကြီးမှတ်နေလို့အများကြီးပါတာပေါ့နော်ဒီရိတ်တာကိုလာပြီးတော့ပဲ တနည်းကို6လလောက်မှတ်တာပဲ6ချိန်9ချိန်6ချိန်5ချိန်6ချိန်မှတ်တဲ့လူတွေတည်းမှာပါသေးတာပေါ့နော်3ချိန်4ချိန်တို့အဲ့လိုလူတွေပါသေးတာခါလာလို့ရှိရင်6လမှတ်တယ်ဟို2ချိန်3ချိန်လာဘူးတဲ့လူတွေပါတယ်6ချိန်ပြီလာဘူးတဲ့လူတွေပါတယ်ပေါ့နော်အဲ့ဒီအုပ်စုတွေမှာတော့သူတို့ကနေခဏလိုပဲအဲ့လိုပြဿနာမျိုးတွေပေါ်စိတ်ထွက်တာတွေဘာတွေမပြောတော့ဆိုတာအဲ့ဒီစိတ်ထွက်တာကိုဘယ်လိုမှတ်ပြီးတော့ဘယ်လိုသိရလဲပြောတာပါဒါပါနော်အဲ့ဒါကြောင့်ဘာကြောင့်လဲဆိုတော့ကဓမ္မဝိဇ္ဇာတန်ဖိုးစဉ်တဲ့ဓမ္မဝိဇ္ဇာဆိုဓမ္မဝိဇ္ဇာဆိုတာ ဓမ္မဆိုတာတရားပေါ့ဝိရိယဆိုတာကဒေချာချာစစ်စစ်နိုင်တာသိသွားတာပေါ့ဒါစစ်စစ်နိုင်တာနေတ္တဒုက္ခအနတ္တတွေသိသွားတာတဲ့နော်အဲ့တော့အဲ့လိုဆိုလိုက်တော့အဲ့ဒါဘာလဲခေါ်လို့ဓမ္မဝိရိယတန်ဖိုးတယ်လို့ခေါ်တာယုံနာတွေကဖြစ်ဖြစ်ဒီတဲ့စုနေမတတ်ဖောင်းနာပင်နာလည်းမမြဲဘူးမှတ်သိသေးတယ်မမြဲဘူးအဲ့ဒါမှခန္ဓာရဲ့ဝေဒနာတွေလည်းမမြဲဘူးကောင်းတာမကောင်းတဲ့ခန္ဓာဝေဒနာမမြဲဘူးမှတ်သားတဲ့တင်ညာတွေလည်းမမြဲဘူးစေတသာတုံးတဲ့စေတနာတွေလည်းမမြဲဘူးတဲ့သိတဲ့နေသိကြလည်းမမြဲဘူး ပေါ်နေတဲ့ပူလာရည်ရနာရကျနာကြိုက်တာခဲတာတွေရုပ်တရားတွေလည်းမမြဲဘူးတဲ့အကုန်လုံးပေါ်မမြဲဘူးဆိုတော့အဲ့တော့အဲ့ဒီမမြဲတာကိုသိလာလို့ရှိရင်ပါလေဒါရှုမှတ်နေမှလည်းဓမ္မဝိပဿနာတန်ဖိုးစဉ်ဖြစ်သွားတာတဲ့။ဒါဓမ္မဝိပဿနာဆိုတာယုံနာနေတဲ့ဖြစ်ဖြစ်ကိုသိသွားတာ။အဲ့သိတယ်လည်းခါကြတဲ့ကဘာဖြစ်သွားလဲတဲ့ဝိရိယနဲ့ပူအားကောင်းလာတဲ့တွန်းဆုပ်တာတွေလေးလံတာတွေထိုင်မိုင်းတာတွေပြင်းရတာတွေညှင်းဝဲတာတွေမရှိတော့ဘူးနဲ့စိတ်တွေတက်ကြွလာ။ထိုင်မှလည်းတဏှာလောက်ကို ကောင်းမွန်မှတ်နိုင်တဲ့ဈေးနဲ့ကြောက်လည်းကောင်းမွန်မှတ်နိုင်တဲ့မနဲ့အိယာထလည်းပဲဟောပြင်းရညင်းဝရတွေမရှိတော့စိတ်တွေကလန်းဆန်းပြီးတော့ဝိရိယတွေအားကောင်းလာတာနော်ဝိရိယတွေအားကောင်းလာတာနော်သောသောတော်မတွေတကားတဲ့ဒလနရလမှတ်ရနေပြီးနောက်တော့နလသုံးလမှတ်ဖြစ်သွားတာဝိရိယတွေအားကောင်းလာတာပေါ့ဝိရိယတွေအားကောင်းလာတဲ့ဆိုင်မှလည်းပဲတိတ်ပြီးတော့တကားတဲ့မောပန်းမှတ်ရမလို့ဘူးထိုင်တဲ့ကြောင့်ပဲမှတ်အဲ့ဒါဘာလဲဆိုတော့ဝိရိယတန်ဖို့စဉ်တဲ့ဝိရိယတန်ဖို့စဉ်နော် ဝိရိယတန်ဖိုးတဲ့တဲ့ဝိရိယတန်ဖိုးတဲ့အားကောင်းလာတော့ဘာဖြစ်သွားလဲပီတိတဲ့ပီတိဆိုတာနှစ်သက်တာဒီထိုင်းနေပါတဲ့ဒီမှာလာပြီးတော့ဘာမှသားလဲသားလဲသားလဲမရှိသမီးလဲမရှိအစားလည်းမရှိရုပ်ရှင်လည်းမရှိဘဲနဲ့ဒီနေရာမှာပျော်ရသလိုကျင်တချို့တာမန်ပုဂ္ဂိုလ်တွေကတော့နော်တာမန်ပုဂ္ဂိုလ်တွေကတော့တဲ့တွေးလို့ရမှာမဟုတ်ဘူးနော်တကယ်တော့ဘုရားကကြပီတိရတယ်ပီတိတွေဖြစ်တဲ့နေတာဒီလိုလုံးကိုတကယ်တဲ့ခௌတိကပီတိခဏိကပီတိအော်ဂန်နိကပီတိဥပိကပီတိပရဏပီတိပီတိ၅မျိုးပေါ့ တို့ခန္ဓာကိုယ်တို့ကအေးစိတ်အေးပြီးနှစ်သက်နေတခါလေကြည်နူးနေတာစိတ်တရားအေးချမ်းနေတာဟာလေအသားတွေလှုပ်တာလက်ခုံးတွေလှုပ်တာလက်တွေခုံတာခါရဲခန္ဓာကိုယ်တော်မြောက်သွားသလိုဖြစ်တာစိတ်တွေတခါလေပီတိတွေဖြစ်နေတာပီတိတံဝေစဉ်ခေါ်တာပေါ့နော်ဒါဘာပီတိလဲဓမ္မပီတိတွေတဲ့နော်ပီတိတွေဖြစ်နေတာတဲ့အဲ့မှာဒိဋ္ဌာတွေကအေးချမ်းလိုက်တာအဲ့မှာရှင်လူလဲရတာဟောပြင်အောက်ဆိုင်နဲ့ဆိုလို့ချင်းဒီမှာတော့အတော်အေးချမ်းလာတယ်ဟောဒါရဟိုဘုံပီတိတံဝေစဉ်ခေါ်တာပေါ့နော် ဣတိအေးချမ်းသာရကတော့ဗာလဲတဲ့ကိုစိတ်တွေကလည်းအေးချမ်းသာရတာပတ္တိတဝဇင်ခေါ်တာကိုစိတ်တွေကအေးချမ်းပြီးတော့အိမ်မနေရတာမတူတော့ဘူးလေတော်တော်အပူရတဲ့နော်အဲ့ဒီအပူရထဲမှာဒီမှာရောက်တဲ့ခါတိုင်းကိုစိတ်တွေအေးချမ်းပြီးတော်တော်ယောဂတွေတောင်ပြောင်းနေတာအဲ့တော့ပတ္တိတဝဇင်ခေါ်တာပေါ့ဆင်မြဒါလေးချုပ်ပြောတာပေါ့နော်ချုပ်ပြောတဲ့သူကတော့ဒါတွေကဘုံတော်ကဘုဒ္ဓတရား9ပါးဆိုတရားဟောမှဆိုတရားတပွဲကျော်ကျော်လောက်ဟောရတာဟုတ်အဲဒီပွဲမှာဘုံတော်ကအကုန်လုံးပေါင်ချုပ်ပြောတယ်တဏှာကြီးလောက်ဆိုတော့နော် အဲ့တော့ပတ္တိရေတဲ့ကိုစိတ်တွေကတကယ်ငြိမ်းချမ်းပြီးတော့နေတာတဲ့နော်ကာယပတ္တိစိတ်တပတ္တိကိုစိတ်တွေအေးချမ်းတာစိတ်တွေလည်းပေါ်ပါတာစိတ်တွေလည်းခံရနေတာနော်စိတ်တွေလည်းတကယ်လည်းရိုးသားနေတာအဲ့ကြတော့ဒီရောက်သွားလို့ရှိရင်တကယ်သူများဒါကြံတနာမပြောချင်တော့ဘူးကြံတနာမလုပ်ချင်တော့ဘူးစိတ်တွေလည်းနူးညံ့သွားတယ်ပေါ့ဒါကြောင့်လို့တရားတဲ့ပုဂ္ဂိုလ်များစိတ်တွေနူးညံ့သွားတာတဲ့နော်စိတ်တွေနူးညံ့သွားအဲနူးညံ့တော့ဒါကိုဘုန်းတော်ဒါတွေကပတ္တိတံဖို့တယ်လို့ခေါ်တာပေါ့နော် လက္ခဏာတမ္မသင်္ကြရကစိတ်ပြလဲတမာရီဖြစ်တာတမာရီတန်ဖို့တင်တဲ့သောတော်တော်ကတော့စိတ်တရားဟိုရောက်လိုက်ဒီရောက်လိုက်ကိုယ်ကမဖောင်းတာပင်နာမနေပဲဒီမှာတခါစိတ်ကအတွေးတွေကပေါ်လာပြန်ပြီအတွေးတော့ပါသွားပြန်ပြီကိုယ်ဖောင်းတာပင်နာမနေကမှအကြမ်းတော့ပါသွားပြန်ပြီတဲ့တမာရီအားကောင်းလာလို့ကျဖောင်းတာပင်နာတွေကတ်ထားတမာရီတွေအဲဒီမှာတီးပြီးတော့တခါလဲမလိုက်တဲ့အောင်နဲ့ကြကြသွားတာပေါ့နော်ဒိညာလျှောက်လဲကြကြသွားတာအဲ့ဒါပါတန်ဖို့တင်လေတမာရီတန်ဖို့တင်တဲ့နော်တမာရီတန်ဖို့တင်ပြီးတာတဲ့ခါကျတော့ အားကောင်းတဲ့စုနေမှာတဲ့ဓမ္မရီတွေအားကောင်းလဲဥပ္ပခါတံမို့တယ်ဥပ္ပခါဆိုတာဘာလဲဘုန်းတော်သောတော်မှာတော့မှနာရာကျင်နာကြိုက်တာကြဲတယ်လည်းစိတ်ပြက်ပြက်တာပေါ့ကောင်းတယ်နဲ့တွေ့လည်းစိတ်ပြက်တက်ကြွလာတယ်ဥပ္ပခါကျတော့အဲ့လိုမဟုတ်တော့ကောင်းကောင်းမကောင်းကောင်းဆိုစိတ်ပြက်တည်ငြိမ်သွားတာပေါ့နော်နောက်တော့ထိုင်းတဲ့ရောက်တဲ့ယောဂီများကြတော့ကောင်းတယ်မကောင်းတယ်လို့စိတ်ကတည်းကလည်းအလုံးမတန်တက်ကြွတာလုံးနဲ့စိတ်တက်ကြတာမရှိတော့အဲ့လိုမှမရောက်သေးရင်တော့ကောင်းတဲ့ကကြောင့်စိတ်ပြက်တက်ကြသွားပြန်ပြီငါတော့ဒီကနေ့ဘုန်းကြီးဝတ်လိုက်အောင်မယ် တရားတွေနှိမ့်ချအားထုတ်လိုက်အောင်ဘောစိတ်တကြသွားပြန်လဲပြန်မှပဲငါတော့ဖြစ်ပြန်တရားကြမှာမဟုတ်လို့သူတို့စိတ်တရားတခါလဲပြောင်းလဲနေတယ်ဥပ္ပခမဖြစ်သေးတာခေါ်တာပေါ့ဥပ္ပခကြတော့ပေါ်ရရှိနေတာပဲလေပေါ်ရရှိနေတော့ခါရသာသမီတောင်းတဲ့ကြောင့်လဲနောက်ကျက်ဒီလိုမရဘူးပေါ်ရင်ရှိဘူးပေါ်လိုက်တာရှိလိုက်တာပဲဟိုကြောင့်ဒီကြောင့်တော့စိတ်ပြပြငြိမ်သွားတယ်ကွာဒါမှမဟုတ်လို့ကျွန်တော်ဘွားတယောက်ကပြောတယ်မင်းဘာအိမ်ကဘာဖြစ်နေရတဲ့အိမ်မှာဘာဖြစ်နေလို့အစိတ်ပြကြောက်ချက်ပြီးဟာပြန်ဦးမှာပဲငါတကမကြီးဆောင်းဆောင်းအောင်မသားတဲ့သမီးတွေကဘာဖြစ်တယ်ညာဖြစ်တယ်ဖြစ်ကုန်တာပေါ့ ဥပိ္ပခာကျတော့သူကစိတ်ပြတည်တတ်သွားတာတည်တတ်သွားပြီးတော့တခါလေတဲ့ထောင်ဝဲဘောင်းနာပင်နာမှတ်နေလို့ဒီနေ့ချောင်းနေမှတ်နေလို့အတန်တွေကြားတော့မှစိတ်တွေကကတော့တုံသွားတာလှုပ်သွားတာမရှိတော့ဘူး။အော်ရုပ်တရက်နဲ့ဟောမှာစိတ်ရှိတဲ့တတ္တဝါတွေ့တဲ့တော့မှစိတ်ကတည်ငြိမ်သွားတာပေါ့နော်။ဟိုဥပ္ပခါကြောင့်ပြောမှဆိုရင်ရှည်ကြီးဖြစ်တာပေါ့။သူများကိုကဲတယ်ရှုတ်ချတယ်အပြစ်တွေပြောတယ်ဘာမှတော့မတုံလို့တော့ဘူး။အဲ့ဒါမှမလို့ကျွန်တော်လျှောက်ပြီးတော့ စိတ်တရားတုံ့လုပ်နေသေးတာပေါ့ဟာဒီကောင်ငါဘာပြောရမလဲငါဘာလုပ်လို့လဲသူတကားတော့ပြောဦးမှာဖြစ်တာတရားရှိမှတကကြဥပ္ပခါအားကောင်းတယ်လို့ရှိရင်တော့ဥပ္ပခါဆိုတာဘာလဲဩဘာကောင်းတယ်လို့တော့သူဘာပြောပြောသူကတိုင်းနဲ့သူကံမဲ့လို့ဒီလိုဖြစ်သွားတာဥပ္ပခါကကျေပြန်းလာပါတယ်နော်ဥပ္ပခါကြောင့်လည်းတရားအထုတ်ပဲနဲ့အလုံးမတန်စာတင်တဲ့စာတက်တဲ့ဘုန်းကြီးတော်မှနားလည်ဖို့မလွယ်ဘူးဘာကြောင့်လဲဆိုတော့ဥပ္ပခါကတကယ်အားထုတ်မှစိတ်ရဲ့သဘောတရားနေသရကအနတ္တရဲ့သိပြီးတော့မှဥပ္ပခါဖြစ်တာဟုတ်အဲဒီဥပ္ပခါဖြစ်သွားမှနော် ဒီဥပ္ပခါသဘောတရားနားလေတာစာတက်အောင်တက်တက်ကတော့နားမလို့ဒါမှမဟုတ်တခုလို့ရှိတော့ဘယ်လိုစာသင်ပြီးတော့ဘာဝနာတရားပြောပွားများလို့နော်ဒီပွားများသွားလို့စိတ်ရင်းကျက်သွားလို့ရှိရင်တော့နားလည်နိုင်တာပေါ့စာတင်အောင်တက်တက်ကတော့နားမလည်နိုင်ဘူးနော်စာတက်အောင်တက်တက်ကတော့နားမလည်နိုင်ဘူးတဲ့အဲ့တော့ဥပ္ပခါအကောင်းတယ်လို့ရှိရင်တော့လုံမနဲ့စိတ်တရားလည်းအေးချမ်းသွားပြီပေါ့နော်အဲ့ဒါနဲ့မြတ်စွာဘုရားပြောတာခြေသားအနန္တာကာယဝဒနာစိတ်ဓာတ်ဓမ္မလို့ခေါ်တဲ့ဒီတိပြန်တရား၄ပါးပွားများခြင်းဖြင့်တဲ့ ဘုဒ္ဓတရားခုနှစ်ပါးအလိုလိုပြည့်စုံတာတဲ့သတိတံဘောသင်ဓမ္မဝိဒယတံဘောသင်နော်ဝိရိယတံဘောသင်ပိဋိတံဘောသင်ပတ္တိတံဘောသင်သမာဓိတံဘောသင်ဥပ္ပကတံဘောသင်တွေအလိုလိုပြည့်စုံသွားရောတဲ့နော်ဖြည်းဖြည်းပြည့်စုံတာပေါ့ဘယ်လိုပြည့်စုံလဲဘုန်းတော်ယောဂီရှိလေလာတဲ့အခါကျသတိတွေအားကောင်းလာတာတွေ့ရတယ်သမာဓိတွေအားကောင်းလာတာတွေ့ရတယ်နော်ဝိရိယတွေအားကောင်းလာတာတွေ့ရတယ်ဒေသဒုက္ခနတ္တတွေထင်လာတာတွေ့ရတယ်နော်ဝိရိယတွေလည်းအားကောင်းလာတာတွေ့ရတယ်ဆိုဒါဘုဒ္ဓတွေပဲနော်ဘုန်းတော် ယောဂီများဒါဘုဒ္ဓံဆိုတာထူးဆန်းမှုပါဘူးဘုဒ္ဓံဆိုတာတချို့ကတခါလေပါဠိစလုံးကိုနားမလည်တော့ဘုဒ္ဓံဆိုတာထူးဆန်းဆိုတော့တရားထုတ်မှတဲ့သတိတွေအားကောင်းလာတာသတိတံဘုဒ္ဓံခေါ်တာပဲသမာဓိတွေအားကောင်းလာတာသမာဓိတံဘုဒ္ဓံခေါ်တယ်နော်ဝိရိယတွေအားကောင်းလာတာဝိရိယတံဘုဒ္ဓံခေါ်တယ်ဒေသတွေကနတ္တတွေထင်နေပြီးအားကောင်းလာတာသိတာကိုဓမ္မဝိဒယတံဘုဒ္ဓံခေါ်တာနော်ပီတိတွေဖြစ်တာပတ္တိဖြစ်တာကိုပီတိပတ္တိတံဘုဒ္ဓံလို့ခေါ်တယ်နော်ဥပ္ပဒါတွေဖြစ်လာဥပ္ပဒါတံဘုဒ္ဓံတဲ့ဒါဘုဒ္ဓံနဲ့ဒီလိုပြည့်စုံတာပေါ့ဒါပါ ဒါဘုရားတို့ခေါ်တာပဲဘုန်းတို့ကအာထုတ်တဲ့ယောဂီမဆိုရင်ဒါတွေပြည့်စုံတာပဲလေနော်အဲ့ဒါအဲ့လိုပြည့်စုံတော့တဲ့ဘုရားတရားတွေခုနဘာပြည့်စုံတဲ့ကကြဘယ်လိုနော်ဘုရားခုနဘာပွားများတဲ့ကကြတော့တဲ့ဘယ်လိုဝိဒ္ဓဝိမု ക്തി နော်ဝိဒ္ဓဝိမု ക്തി တဲ့ဘယ်လိုပြည့်စုံတာလဲတဲ့နော်ပြည့်စုံရတဲ့ဆိုတော့အဲ့လိုအာထုတ်မှတော့ပဲနောက်ဆုံးတော့ဒါကလည်းမိမိစိတ်ကတည်ငြိမ်လာတာကိုနဲ့တမှုတွေနဲလာတယ်နော်လူကျင်မှုတွေနဲလာတယ်နော်ခါရမိမိ စွန့်လွတ်နိုင်လာတယ်စပြပြပေါ့နော်အားကောင်းလာတာပေါ့အဲ့လိုအားကောင်းမဲ့တဲ့ပွားများပွားများမဲ့တဲ့မိမိစိတ်ကတည်ငြိမ်လာတာပေါ့နော်မိမိရဲ့တတ္တတရားတွေအားကောင်းလာတယ်ဝိရိယတွေအားကောင်းလာတယ်နေသရုပ်ကနတ္တပြင်အဲဒီတိတာတွေအားကောင်းလာတယ်နော်ဒါပေမဲ့ရေတာဆုံးမဲ့တော့အဲ့လိုအကြောင်းရနဲ့ပွားများလဲတဲ့ခါကျနောက်တဲ့ခါကျ तू ကအားရအားကောင်းနေတဲ့ဘက်နဲ့ဝိသဝုဒိဆိုတာဒါနိဗ္ဗာန်ကိုမျက်မှောက်ပြုတော့တာပဲနော်အဲ့ဒီနိဗ္ဗာန်ဆိုတာကတော့ဘုံကနိုင်နဲ့သိတတ်နေတာမဟုတ်မိမိယုံ nant ဓမ္မတွေဖြစ်ပြက်ပြီးအားကောင်းတယ်လို့ချုပ်ငင်းသွားတာကိုလည်းနိဗ္ဗာန်ခေါ်တာကိုနော်နိဗ္ဗာန်ဆိုတာတခါကြီးလည်းဖွင့်ဝင်နေတာမလို့ဘူးကိုယ်ပဲကတပကံကိုဖောင်းနေကူရတယ်လည်းမဟုတ်လေနေကူရတယ်လည်းမဟုတ်မိမိရဲ့နော်ခန္ဓာကိုယ်မှာရှိရုံနဲ့ဓမ္မတွေကိုဖြစ်ပြက်ကိုမှတ်လိုက်လို့ချုပ်ငင်းသွားတဲ့ရုံနဲ့ဓမ္မရဲ့ချုပ်ငင်းသွားတဲ့အတွက်ရောက်သွားတာကိုဒါနိဗ္ဗာန်တဲ့ဝိသဝမုဒ္ဒိနော်ဒါနေဝိဝိသဝမုဒ္ဒိနိဗ္ဗာန်တဲ့ဒါတော့နိဗ္ဗာန်တော့ဟိုရှင်းမဲ့ဆိုလို့ရှိရင်ဘုံတော့သောတာပန်ပြည့်တဲ့နိဗ္ဗာန် အကရကံပြုတဲ့နိဗ္ဗာန်အနာကံပြုတဲ့နိဗ္ဗာန်ယန္တပြုတဲ့နိဗ္ဗာန်တော့တူတူပါပဲသို့တော်လည်းပဲအဲ့ဒီနိဗ္ဗာန်ပြုတဲ့အခါတော့တက္ကရကံဖြစ်သွားလို့ရှိရင်တော့တက္ကရကံပယ်တဲ့ကိလေသာတော့ပို့ပြီးတော့ကိလေသာနည်းနည်းပယ်နေတာပေါ့နော်ယန္တသွားလို့ရှိရင်တော့လုံးလုံးကိလေသာတွေပယ်နိုင်တာတဲ့သောတာပန်သူပယ်နိုင်တက္ကရတိဥဒိကေသသီလပရပရမသတဲ့နော်ဒီကိလေသာနဲ့လောဘဒေါသမောဟတွေနှဲပါတော်ပြုလုပ်နေတာပေါ့နော်တက္ကရကံပယ်တဲ့ကိလေသာလည်းတက္ကရတိဝိသိကိစ္စတက္ကရတိဆိုငါတို့ပေါ့ ဘာသူကယောက်ျားမင်းမလို့အထင်မှားတဲ့ကိလေသာပေါ့နော်အဲ့တော့အဲ့ကိလေသာတွေတဲ့လောဘဒေါသမောဟတွေပို့ပြီးတော့ခေါင်းမှာနဲသွားတာပေါ့နော်ပါသွားတာပေါ့အနာဂံကြတော့တက္ကတိတိတက္ကတိတိဝိသိကိစ္စနော်သီလပရပရမာတာတဲ့နောက်တော့လောဘဒေါသမောဟလည်းအနာဂံပယ်နိုင်သွားတာပေါ့နော်ယန္တာကြတော့လုံလုံးပယ်နိုင်သွားတာဒါပါပဲသောတာပန်ပြုတဲ့နိဗ္ဗာန်တက္ကရကံပြုတဲ့နိဗ္ဗာန်အနာဂံပြုတဲ့နိဗ္ဗာန်နိဗ္ဗာန်တော့ဒါအတူပါပဲသိတော်လည်းကိလေသာပယ်တတ်နိုင်တဲ့နှုံးတော့ကြွာသွားတော့ဒါပဲနော် အဲ့ဒါလည်းပဲပြည့်စုံသွားတာပဲပြုတ်တာတချို့လည်းပြောတော့လို့ခုခေတ်မှာမြတ်စွာဘုရားပြိဋိနိဗ္ဗာန်ပြုတော့နှစ်ပေါင်း2500ကျော်တော့နိဗ္ဗာန်လည်းမျက်မှောက်မပြုတ်နိုင်ဘူးလို့လို့ပါတယ်လို့ပြောတော့မြတ်စွာဘုရားဟောတဲ့တရားဘယ်မှမရှိပါဘူးအဲ့ဒီမြတ်စွာဘုရားနဲ့သူဟောတဲ့တရားတွေမှာမျိုးဘယ်သူမဲဆိုအတိတ်ကပဲဖြစ်ဖြစ်ပြုတ်ပါမှာပဲအနာကပဲဖြစ်ဖြစ်ဘယ်သူမဲဆိုဒီပြန်တရား၄ပါးပေါင်းများအရုလို့ရှိရင်နိဗ္ဗာန်ကိုမြည်သူမဲဆိုမျက်မှောက်ပြုတ်နိုင်တယ်လို့ဒီလိုပဲတရားတွေဟောတာပါသို့တော်လည်းပဲလူတွေတချို့ခံမှန်းခြင်းနဲ့ပြောပြီးတော့ပေါ့နော် ခါတဲ့အကြောင်းမျိုးနဲ့လျှောက်ပြောတာဝသာသနာနဲ့ပေါ့2500ဆိုတော့မကူပဲမရနိုင်တော့သူတို့လိုနိဗ္ဗာန်ကိုပဲမမော့မယူနိုင်တော့ဘူးစာပြေရင်လျှောက်ပြောတော့စာပြေလည်းမသိတဲ့ပုဂ္ဂိုလ်များဒါလေးယုံပြီးတော့ပဲတရားထုတ်ဖို့ပဲတော့တွန့်သွားတာလို့ပါလို့ရှိတာပေါ့နော်ဒါနဲ့တော့ပြဟောတဲ့တရားပဲလीနော်ဒါတော့ပြသူဟောတယ်သူကတရား၄ပါးဟောလို့အနာအတိတ်ကပဲဖြစ်တယ်အနာကမှာပဲဖြစ်တယ်ပြတုပ္ပါမှာပဲဘယ်သူမှသူကျင့်လို့ရှိရင်ဒါနိဗ္ဗာန်ကိုမြောက်နိုင်တဲ့ပုဂ္ဂိုလ်မရှိဘူးပြောတာဟုတ်နော် ကျင့်နိုင်တဲ့ပုဂ္ဂိုလ်မှဆိုဒါမျိုးခုလည်းရှိတာပေါ့နော်ကျင့်တဲ့ပုဂ္ဂိုလ်များတော့မိမပြည့်စုံရမယ့် quality တော့ပြောထားရှိတာပေါ့နော်ကုသမဲ့ quality တော့အမေရင်သနရိယ၅ပါးကိုကျင့်နေတဲ့ပုဂ္ဂိုလ်မဟုတ်ပါဘူးနော်မိမဉာဏ်ပညာနဲ့ပြည့်စုံဖြစ်ရမယ်နော်ဒီဉာဏ်ပညာနဲ့ပြည့်စုံဖြစ်ရမယ်နောက်တော့မြေတာမိတ်တာဒိဋ္ဌိစတဲ့မိတ်တာဒိဋ္ဌိတွေနဲ့လည်းကျင့်ရမယ်ဒါတွေတော့ရှိတာပေါ့အဲဒီလိုပြည့်စုံသွားလို့ရှိရင်တော့တဲ့ဒါမလွဲတဲ့ဒီအကျိုးများရတော့တာပါပဲတဲ့နော်ဒါနိဗ္ဗာန်မြတ်ဘုရားမြတ်စွာဘုရားတခုတည်းတရားပွားများပုံဟောတာကိုနော် အဲ့တော့ဘုန်းတော်ယောဂီမဒီမှာရောက်လာတော့တရားထုတ်တဲ့ခါကျလေရိုးသေးသေးအားထုတ်ဖို့လိုတာပေါ့နော်ကိုလာတဲ့အချိန်လေးတွေအလုံးချရဖို့ပေါ့နော်သင်္ကြန်တရားရှောင်းရမယ်ထွေတွေတရားမှတ်ရမယ်မျက်လုံးလေးလေးတော့များကြည့်ရမယ်တရားကိုရိုးသေးမှတ်မယ်မြတ်စွာဘုရားရဲ့တရားတော်လေးတရားယုံကြည်ရမယ်တဏိဌာန်လည်းပဲငါဒီတရားတော်တွေကိုမဖြစ်မနေဒီဘဝမှာငါလူဘဝနဲ့ကြုံတော့ရအောင်မှတ်မယ်နော်ဘာကြောင့်လဲဆိုတော့ဘုန်းတော်ယောဂီများစဉ်းစားကြည့်လေလူဘဝနဲ့ကြည်သွားရင်ဘာမှမပါနိုင်ဘူးဒါလည်းမယူနိုင်သမီးလည်းမယူနိုင်စီဝါလည်းမယူနိုင်ဘူးအဲ့ဒီလို မိမိဒီလိုဘွားလေးနဲ့ကြုံတဲ့အခါမှာရဟန်းဘွားနဲ့ကြုံတဲ့အခါမှာလူဘွားနဲ့ကြုံတဲ့အခါမှာလောက်ခွင့်ရေးကောင်းတော့သူများတွေဆုံးချက်ကြိုက်တယ်ဆောင်းနေလူတဲ့ဓမ္မောင်းနေလူအဲ့ဒါတော့မှတရားမပွားမနိုင်ဘူးဆိုတော့ကိုယ့်ဘက်ကလည်းပဲနော်ယုံကြည်မှုနဲ့အတိတရားတတ္တတရားဆိုတာဘယ်လောက်ခေါင်းမနေသလဲနော်ခုလိုရေးတာကြီးမှာသူများတွေကရေမိတွေပြည့်စုံအောင်လူတဲ့ဆောင်းနေလူတဲ့ဆွမ်းနေလူတဲ့ဆွမ်းနေချက်ကတ်တယ်တရားတွေဟောပေးတယ်တဲ့အဲ့လိုတရားတွေဟောပေးဆွမ်းနေချက်ကတ်တာတော့မှတရားတော်မဲ့ပုဂ္ဂိုလ်ကနော် ဒီတရားရဲ့ဒီဂုံတွေတရားရဲ့တော့မြတ်စွာဘုရားတရားတော်တွေယုံကြည်မှုလို့တတ္တတရားတို့မဲပါတဲ့ခါကျအာမထုတ်နိုင်ဘူးအာထုတ်လည်းပဲနည်းနည်းပါပါတရားလည်းဆက်အထုတ်ရတာနောက်ရှင်မြတ်လည်းဆက်အထုတ်ရတာရှင်မြတ်ပြောတယ်မလားရှင်မြတ်ကခုပြပသွားတယ်ရှင်မြတ်ကကျတော့ကိုမကြည်ညိုတဲ့ပုဂ္ဂိုလ်ကြည်ညိုဖို့ကြည်ညိုပြီးတဲ့ပုဂ္ဂိုလ်များပို့ပြီးတော့ကြည်ညိုတဲ့ကြည်ညိုကိုယ့်ကြောင့်သာသနာသိက္ခာကြဖို့မြန်မာလူမျိုးသိက္ခာကြဖို့ရှင်မြတ်သိက္ခာကြဖို့ဆိုတော့မဖြစ်ရအောင်လို့တဏှိတာရှိတာတော့မိမိအတွက်ကြောင့် ဒါသာသနာပုဂ္ဂိုလ်တဲ့ပုဂ္ဂိုလ်များများတဲ့များအောင်ပြုလုပ်မယ်လို့ရှင်မတို့ကတနည်းကရှိပဲရှင်မတို့ကအားထုတ်တာပဲ။မထိုင်ဝင်ပါသလို့ရှိရင်ရှင်မတရားတွေဟောတရားတွေပြခုနပြောတယ်မလား။တရားနာနားရရက်တဲ့နော်။ဟိုမှာတော့အင်္ဂလိပ်လိုဟောရတဲ့တကယ်ပြန်လဲပါဠိလိုသိမသိတော့တရားတရားစစ်ပေါ်လို့တရားဟိုရပောင်း၄၀ရတော့တရားကြတရားဟောတရားဟောတဲ့ရက်ကြတော့ရှင်မ6နိုင်ရခဏကြီးဟောတာကိုအဲ့တော့ဟောတော့ဒီတရားမျိုးတွေဆိုလို့ရှင်မတို့ကပါဠိကြည့်ပြီးတော့ပြန်မပြန်တော့ဒါကြီးတော့ဖတ်ကြမလို့ပါဘူး။အစ်စ်ဆိုရင်တော့ဖတ်ကြလို့တော့ တရားမလို့တော့ရင်များတော့သွားပြီးဓမ္မအောင်ထဲမှာယောဂီတွေနဲ့အားထုတ်တာပဲပညာလျှောက်တယ်သူတွေမှတ်တယ်ရားထိုင်တယ်သူတို့လိုပဲအကုန်လုံးပဲစွန့်စားသွားတယ်မှတ်တာမှတ်တော့သူကပြောတယ်ရှင်များရှင်များတော့ဘူအားထုတ်ပါသေးတယ်ပြောတာပဲရှင်များကမ္မဋ္ဌာန်းတွေပြုတယ်ရှင်များတော့ပြီးတော့ဘူအားထုတ်ပါတယ်လို့သူပြောတာပေါ့နော်ဒါရှင်များရဲ့ဥပဒနာနယ်ပယ်ရောက်လာတဲ့ဆိုလို့ရှင်နှစ်ပေါင်းနှစ်ပဲ27လောက်ရှိပါတယ်27လောက်ထဲမှာဒီလိုပဲယောဂီများကိုတရားပေးတရားဟောတရားစစ်ပေးဆောင်ကြည့်ရေးတိုင်းဆောင်ရရှိပြီးတော့ရှင်များလည်းရတဲ့အချိန်ကိုမှတ်ရတာ နော်ဒါလည်းရှင်သူမှတ်ရတာပဲလေညဆိုလည်းမှတ်မနေ့ဆိုလည်းမှတ်တခါလဲဒီနေ့ဝင်နေဆုံးဝတ်ထားပြီးတော့9ချက်6ချက်တော့မှတ်မှတ်တော့တကယ်ပဲဒီဘလို့မှပြီးစာပေထဲမှာပေါ့နော်ဘလို့မှဆရာလို့မသိနိုင်တဲ့အသည့်တွေတရားကြီးလို့တွေပေါ့နော်စိတ်တွေကလည်းလုံမနိုင်ပူပြီးတော့အေးချမ်းလာတာဖြစ်ဖြစ်ဖြစ်ဆိုတာလည်းပဲတခါလဲမဖြစ်ဘူးမဖြစ်ဘူးလို့ပြောလို့ရှိရင်တော့မှဘလို့နည်းနဲ့မှလက်မခံနိုင်တော့ဘာကြောင့်လဲဆိုတော့တရားထိုင်နေမထိုင်နိုင်လေထိုင်နေမှတည်းလည်းပဲ ကာမီးရုပ်နာနေကြည့်လိုက်တော့ရုပ်နာနေဖြစ်ပြနေတာပဲဦးမျက်နှာကြလိုက်လည်းဖြစ်ပြီးတော့တော်ပြီးတော့ပြောက်ထုတ်ပြနေတော့ဟောမြတ်စွာဘုရားဟောတာကြီးကမှန်လိုက်လေချင်းလွန်ခဲ့တဲ့နှစ်ပေါင်း1500ကျော်ကနေဟောလိုက်တာ ရုပ်နာဓမ္မတွေဖြစ်ပြန်တယ်ပဲဆိုတော့ဒါကြတဲ့မြတ်စွာဘုရားကိုလည်းပို့ပြီးတော့ကြုံယုံကြည်တာပေါ့နော်သူဟောတဲ့တရားတွေကမှန်လိုက်လေချင်းအကျိုးရလည်းပဲတကယ်ရတာနော်ဒါလည်းအလိုမကျလို့ကိုယ်ကစိတ်ထဲမှာလောဘဒေါသမောဟဖြစ်ပြီးကျန်နေတာကိုမရှိတော့ဘာကြောင့်လဲဆိုတော့ကိုယ်လည်းမှတ်နေတယ်တော့ ဆုံးကက်လဲဘာပဲကက်ကက်ကွယ်လဲစားနိုင်သွားတာနော်ဘယ်ညာမြစ်သွားကြလဲသွားနိုင်သွားပြီးတော့အမှတ်နဲ့နေနိုင်သွားတော့တရားမှတ်တာလုံမလန်ကျေးဇူးများတာပဲနော်ရသဘောလဲကြီးညိုတယ်တရားမှတ်တော့တဲ့ကျေးဇူးများတဲ့အတွက်ကြောင့်လဲလုံမတန်ပေါ့နော်ပို့ပြီးတော့တခါတည်းကြီးညိုစိတ်တွေဖြစ်တာတဲ့နော်အဲကြောင့်ဘုန်းတော်ယောဂီများတရားရှုတယ်ဆိုတာကတဏှိဌာန်နဲ့တကယ်ကောင်းရတာဟိုဒါကြောင့်မြတ်စွာဘုရားတရားရှုတယ်ဆိုတာတဲ့နော်တရားရှုတယ်ဆိုတာကမိမိတို့ကဌာမဝါတဲ့နော်အားရှိရမှာခွန်အားပလာပြည့်စုံမှာအဲ့ကြာ ဓမ္မပရကမောတဲ့ရဲမြန်တဲ့လုံလဝေးရလည်းရှင်းမှာဓမ္မဆိုတာကစိတ်ကိုမပြောင်းလဲရဘူးဆိုတာ။ဘာကြောင့်တော့မှမပြောင်းလဲရ။ဒါကြောင့်လည်းမပြောင်းလဲနဲ့သမီးလေးကြောင့်ပြောင်းလဲနဲ့သမီးကြောင့်လည်းမပြောင်းလဲ။ဒီယောက်ျားကြောင့်လည်းမပြောင်းလဲနဲ့ဒီတရားကငါမရအောင်အားထုတ်မယ်တဲ့ဓမ္မပရကမဆိုတာ။ဓမ္မပရကမဆိုတာကမြဲမြံသောလုံလနော်။အနိစ္စတဒူတာတဲ့။ရပ်ကိုမနေရဘူးတဲ့နော်။တရားကြီးမသိမချင်းကိုတကားလည်းမနာရဘူးအဲ့တနေ့တည်းရှိရပါတယ်နော်။ အဲတခါတည်းကျတော့မြတ်စွာဘုရားတချို့နေကြဥစ္စာဓိမတော်ဆန်တော်တဲ့တရားထုတ်တဲ့ကမှာဓိမတော်ဆန်လုံခဲ့တဲ့ဆန္ဒတွေလည်းပြင်းပြနေရပါနော်ဓိမတော်ဆန်တော်ကဝါယမောဆလုံလပြရမယ်ဥဒ္ဒါဝောဆဥဒ္ဒုံလိစမရမရမချင်းကိုတခါတည်းခက်ခဲတွေတွေ့ရင်လည်းနောက်မဆုတ်ပါနဲ့အပရိဝါနိစာတဲ့တခါတည်းဘာခက်ခဲတွေ့လို့မထွက်မပြေးနဲ့တဲ့နောက်မဆုံးနဲ့နော်အပရိဝါနိစတတိစတတိစတံတံပဇဉ္ဇာသတိတံပဇဉ္ဇာနေလို့အထောက်အမှားတယ်နော် အဲ့လိုတဏှိတန်ကောင်းသွားလို့ရှိရင်အကုသိုလ်တရားတွေပယ်နိုင်မယ်တဲ့ကုသိုလ်တရားတွေပို့ပြီးတော့ပြည့်စုံပါအကုသိုလ်တရားတွေပယ်နိုင်ဖို့အတွက်ကုသိုလ်တရားတွေပြည့်စုံဖို့အတွက်တဲ့မိမိအားနဲ့မျက်ရှိနေမှာတရားထုတ်ဖို့နော်လုံလဝိရိယလည်းပဲဒါလပရကမမြဲမြံနေရမှာတဲ့ဘရောမှာတကယ်အပြောင်းလဲမလုပ်နဲ့ဒီမှာဆိုတချို့ဆိုတတိယမကောင်းဘူးလားလာရတာပဲဘရောအထုတ်ကျင်တော့တစ်နှစ်ပြတ်တစ်ပတ်လုံးအထုတ်ကျင်တာပြတ်တစ်ပတ်လုံးနေတော့ဟောတိုင်းတောင်ပေါ်တရားတွေမောလို့ဗျာဟိုဘက်ပြတ်ဒီလိုဗျာဒါလည်းမှပြန်ပြီးရှင်ပြားတို့ကတော့ တရားသဘောတရားသိနေတဲ့အခါကျတော့လူတိုင်းကတရားဒီလူတိုင်းတော်မဟုတ်ဘူးလို့သိနေတဲ့အခါကျတော့ဒီလိုပဲနားထောင်လိုက်တော့လေနော်ခါနားထောင်လိုက်နားထောင်လိုက်နောက်ကျတဲ့အခါကျသူ့ရဲ့လုံလဝိရကြည့်ပြီးတော့ပဲဩရှင်မရကတော့တရားဟုတ်ပြီတရားဖြစ်ပြီးတာစားရပြည့်ပြီးတာပဲသူအထုံးနေတာအမထုံးနေတာကတော့သူ့ကဏ္ဍကိုပဲပြန်ကျင်တော့လည်းမျိုးပြန်ပြုပြုရတာပေါ့နော်ဒီမှာလာတာအဲ့လိုပေါ့နော်တရားဘောခတ်ကြောင်ကြောင်တတိခတ်ကြောင်ကြောင်လာတာရောက်ကစားတယ်ရှင်မရဒီလိုတော့နေဦးမှာဗျာ 6လနေဦးမှာတနေ့နေဦးမှာပြတယ်မြန်မာတွေကသူပြောတာပေါ့နိုင်ငံသားတွေတော်များများအဲ့လိုသိကိုပြောဘူးဘာကြောင့်လဲဆိုတော့သူတို့ကြတော့လာကြတဲ့ကွာစီစဉ်ကြလာတာဟုတ်မြန်မာနိုင်ငံမှာ10ရက်နေမယ်ရက်နဲ့10နေမယ်တလနေမယ်နှစ်လနေမယ်လေလက်မကလည်းဝဲလာတာလေလေလက်မကလည်းဝဲလာတဲ့ခါကျသူတို့ကပြန်မဲ့ရက်နဲ့လည်းသောပြန်လို့မရဘူးပြန်မဲ့ဆိုတော့ဟိုလေလက်မကပြောင်းရတာပြောရတာလေလက်မကပြောင်းတယ်ဆိုတာလေပြောင်းလို့ရတဲ့လေလက်မရှိတယ်မရတဲ့လေလက်မကလည်းရှိသေးတာဟုတ်အဖိုးနဲ့တဲ့လေလက်မဆိုပြောင်းလို့မရအဖိုးများတဲ့လေလက်မဆိုပြောင်းလို့ရတယ်ဆိုတော့အဲ့တော့သူတို့ကတော့များသောအားဖြင့်တော့ အဲအဲ့လိုကျန်နေပုဂ္ဂိုလ်များသိအကြောင်းလည်းမရှိပါဘူးဒါပေမဲ့ကျန်များမရှိတဲ့ကာလတော့ကျက်တူလာတဲ့ပုဂ္ဂိုလ်များနွယ်ပါဆော့ပြန်တယ်လို့ကြားတာပေါ့နော်အဲ့တော့ဗမာပြည်ကအဲ့လိုလာလို့ရှင်လဲဘုန်းကြီးတွေအဲ့လိုပြောပြတဲ့ကာလလဲကျက်တူနဲ့ပြန်ပြေးရတာဘာကြောင့်လဲဆိုတော့ကတဏှိတံခိုင်လုံမှုပေါ့နော်ဒီတရားတွေရှင်များတို့တရားထုတ်ကြတယ်ဆိုရှင်များတို့တဏှိတံခိုင်လုံတာငါရမ်းဖြစ်နေတာပဲလေဘာမှတာကြမှုမရကြမှုလည်းမရှိဘူးစီရလည်းမလုပ်ရပဲနဲ့ငါဒီဘဝမှာတရားမှမရပါနဲ့တရားမှမသိရပဲနဲ့ဒါဒီဘဝဆိုသုံးရလို့ရှင်တော့ကိုကျိုးနေရကြီးရဲ့ အဲ့တော့သူများလိုက်တရားဟောဟိုသူများလိုက်ပြေးပြေးရုပ်ပေးဆွမ်းသာကွန်သားလေးနဲ့ပဲဘာမှတရားမသိပဲနဲ့တော့ဘဝလည်းသုံးရတော့ပူဇော်နေရရဲ့လို့ရှင်များတော့ဒီလိုအတိလေးပေါ့နော်အတိလေးရှိတဲ့အခါကျတော့တဏ္ဍာများလည်းသူများဟောမှာပေါ့နော်တဏ္ဍာများဟောပြီးတော့မှမိမိကလည်းပဲရအောင်ကျင့်မယ်ဆိုတဲ့ဒီအတိလေးနဲ့မိမိနဲ့တခါရဲနော်ဘာပြုတာတဲ့အခါကျတော့ကျင့်ပြသွားတာပေါ့နော်အများအားကျင့်ပြသွားတာအဲကြောင့်တဘုန်းတွေယောဂီများလည်းပဲဒီမှာရောက်တဲ့ခါမှာပေါ့နော်ဒီနေ့ဒုတိယအာနန္ဒ ဗမအနန္တတုတ်တံပေါ့နော်ဗမအနန္တတုတ်တံတဲ့ဆရာနန္ဒကိုရမေကြီးကမေးတာပေါ့နော်ဒီဗန်တရား၄ပါးပြည့်စုံဖို့အတွက်ဘုဇင်တရား9ပါးပြည့်စုံဖို့အတွက်မဉ္ဇဉ်ပုညံတွေရဖို့အတွက်နိဗ္ဗာန်မြတ်မှုတခုတရားတရားကတော့ပင်မအယံကိုသုဒ္ဓရှိရမှာပင်မအယံကိုသုဒ္ဓရှိနေလို့ပင်မအယံမှာရှိချက်တွေကောင်းသွားရင်ဒညာလည်းလွယ်သွားပြီဒုရလည်းလွယ်သွားပြီခန္ဓာဒုရတရား၄ပါးလည်းဖြစ်ထွန်းပြီတဲ့ဘုဇင်တရား9ပါးလည်းဖြစ်ထွန်းပြီဘုဇင်တရား9ပါးဖြစ်ထွန်းပြည့်စုံသွားလို့ရှိရင်နိဗ္ဗာန်လည်းပဲလိုလိုမြတ်မောပြုနိုင်ရော လို့ကြောင့်မလို့ဘုန်းတို့ယောဂီများပေါ့နော်ဘုံဘုံခုတစ်ခေါက်ပြန်တော့ကြုံတော့မှာပေါ့နော်ရရတဲ့အချိန်လေးမှာပေါ့လေပထမအနန္တတုတ်ကိုကြားနာပြီးတော့မြတ်စွာဘုရားရဲ့တရားတော်တွေငါတို့မသိသိအောင်အားထုတ်မယ်လို့ခံမြဲသောဒုလဝိရိယများနဲ့ပေါ့လေဒီတရားတော်တွေရအောင်ကြိုးစားအားထုတ်နိုင်ကြပါစေလို့တိုက်တွန်းမယ်ဒီမှာပဲတရားနေပုံချုပ်ပါတယ်